ကျေးဇူးတော်ရှင်အေကမဟာပန္တိတမိုးကုတ်ဆရာတော်ဘုရားကြီးမန္တလေးမြို့ဦးချစ်ဆွေဓမ္မယုံကြီးဘော်တွင်9ရက်3လ60ခုနှစ်၌ဟောကြားဆုံးမတော်မူအပ်သောစိတ်7မျိုးရှုပွားနည်းတရားတော်ကိလေသာအပူဓာတ်တွေလည်းပိန်းနေဟောတာနိဗ္ဗာန်လို့ဆိုတာပဲကို နိဗ္ဗာန်ဆိုတာဒီ ဒုက္ခမရှိရကိုလည်းနိဗ္ဗာန်ကိလေသာငြိမ်းအေးတဲ့နေရာကိုလည်းနိဗ္ဗာန်ဆိုတော့နိဗ္ဗာန်ဆိုတာအစိုးတစ်ခုမှဘာကိုကောင်းရွယ်ဆိုတာဘုန်းကြီးတရားဓမ္မတွေဆုံးဖြတ်ချက်ချတာအဲ့ဒါအဲ့ဒီနိဗ္ဗာန်ကိုရကြမှာလေတပည့်တွေရောက်ချင်ပါလေဆိုလို့ရှိရင်နိဗ္ဗာန်မူတဲထားနိဗ္ဗာန်မူတဲပြီးကြတော့ ရကြမှာရရချင်ပါတယ်လို့ဒကာဓမ္မတွေကတောင်းတာပြီးဒီကလာနေ냐ဆိုလဲရရရရောက်ကြောင်းလမ်းကောင်းကိုမတွေ့သေးလို့ရှိရင်ဖြင့်ရည်ရည်နည်းနဲ့မှရောက်လိမ့်မယ်ဆိုတဲ့ဥစ္စာမအောင်မေ့ပါနဲ့မှန်ပါပါဗျာဒါပြန်နိဗ္ဗာန်ဆိုတာရရရကြောင်းနေရာဌာနတော့ဟုတ်ပါရဲ့ရရရရောက်ကြောင်းဖြစ်တဲ့အမြင်မျိုးလမ်းမတော်မျိုး ဒါကမတွေ့သေးကာလပတ်လုံးဟာစိတ်ရှာရပြီလို့ဆိုလို့မရသေးတော့ဒါကြောင့်တရားဓမ္မတို့မာရိတိတုံမှာနိဗ္ဗာန်နဲ့အနည်းဆုံးတရားဟာဘယ်လိုတော့လို့မဲလို့ရှိရင်ဖြင့်တရားဓမ္မရဲ့သူသမာဓိဋ္ဌိသမာသင်္ကပ္ပဆိုတဲ့အမြင်မှန်ကြည်တတ်တဲ့သမာဓိဋ္ဌိအမြင်မှန်ကိုပြရတတ်တဲ့သမာသင်္ကပ္ပ ဒီနှစ်ခုဟာသိအရေးကြီးတယ်လို့မှတ်ထားကြမှာမှန်ပါပါဘုရားသမာဓိဋ္ဌိကမြင်တတ်တဲ့တရားသမာသင်္ကပ္ပကအဲ့ဒီမြင်အပ်တဲ့တရားကိုမြင်တတ်တဲ့တရားကို အမှန်ကန်ပြရတဲ့တရားလို့မှတ်ပါမှန်ပါဒါဖြင့်သမာဓိဋ္ဌိသမာသင်္ကပ္ပသည်ဒကာဓမ္မတို့နိဗ္ဗာန်ရောက်ရှင်တဲ့ပုဂ္ဂိုလ်ဒီနှစ်ခုမရသေးလို့ရှင်းဖြင့်ဘယ်နည်းနဲ့မှနိဗ္ဗာန်ကိုမမြင်လည်းမမြင်နိုင်ဘူး ရောက်လဲမရောက်နိုင်ဘူးဆိုတာသေသေးချာချာမှတ်ပါမှန်ပါပါဗျာဒီကမှာဓမ္မရိဓမ္မသင်္ကပ္ပအရေးကြီးမှန်ပါပါဗျာအဲ့ဒါမနေ့ကပြောခဲ့တာဓမ္မရိဓတုံးနဲ့ဒီနေ့ဓမ္မသင်္ကပ္ပဖြစ်လျက်တာဘာတော့ဆိုတော့အိုးသူတို့ကခွဲလို့မရလို့လို့ဥပအောင်ကမှတ်လိုက်တာမှန်ပါပါဗျာဓမ္မတွေဘယ်လိုမှတ်ကြခွဲလို့မရလို့လို့ပညာမဲ့ခင်ဆိုတဲ့ဥစ္စာခွဲလို့မရဘူးတမန်တန်ကပ္ပကမျက်မှန်နဲ့တူတယ်တမားဒိဋ္ဌိကမျက်လုံးနဲ့တူတယ် မျက်လုံးနေရလို့ဆိုရင်မျက်မှန်အကူကြီးကောင်းကောင်းတော့အမြင်မှန်တယ်ဆိုတဲ့ဥစ္စာဥက္ကမောင်ညံ့ဖို့မလိုပါဘူးမလိုပါဘူးဗျာဒါကြောင့်မောမသိမြင်တဲ့နိဗ္ဗာန်ဒုက္ခကသိကင်းခြင်းတဲ့နိဗ္ဗာန်ကိုရောက်လေးရောက်ချင်ပါတယ်ရလေးရချင်ပါတယ်ဆိုလို့ရှိရင်ဖြင့်အနည်းဆုံးမှာအနည်းဆုံးကိစ္စတမာဒိဋ္ဌိတမာသင်္ကပ္ပမရရအောင်ရွတ်ဆောင်ရတော့မယ်မှန်ပါပါသဘောကျပြီနော်မနေ့ကတိုင်းကပဲတို့သလိုဖြစ်ပေးနေတယ်ဆိုတာ ဥပါဒံတော့မှားရလိမ့်မယ်မှန်ပါဗျာကောင်းပြီဒါဖြင့်သမာဓိသမာသင်္ကပ္ပကိုရမှသာလင်လဲနိဗ္ဗာန်ကိုမြင်နိုင်မယ်ပြတတ်တဲ့တရားနဲ့မြင်တတ်တဲ့တရားပေါင်းမိမှသာလဲမြင်နိုင်ရောက်နိုင်မယ်ဆိုတဲ့ဥစ္စာဥက္ကမောင်ညင်းဖို့မလိုတော့ဘူးမလိုပါဘူးဗျာကောင်းပြီဒါအမှန်ရေးကြည့်နေနော်ပြီးပါဗျာဒါကြောင့်နိဗ္ဗာန်သောမြေပုံကိုယနေ့ထပ်ပြီးဒီကလာဟောတာအလုတ်ပါပြခြင်းလို့လို့ဒကာဓမ္မတွေမှတ်ကြစမ်းပါမှန်ပါဗျာအလုတ်ပါပြရအောင်လို့ ကောင်းပြီဒါဖြင့်ငရဓမ္မတို့ဓမ္မရိဓမ္မသင်္ကပ္ပဒီနိဗ္ဗာန်နဲ့အနည်းဆုံးရောက်ကြောင်းတရားမှန်ပါပါအဲ့ဒီရောက်ကြောင်းတရားကိုပြီးရတော့ခန္ဓာကိုယ်ထဲမှာဖြင့်ဖြစ်စေခြင်းပါတယ်ဒီညာမျိုးဒီအကြံမျိုးဒီညာနဲ့ဒီကြံဒီကြံဆိုတာဓမ္မသင်္ကပ္ပဒီညာဆိုတာကဓမ္မရိဓိဒီကြံနဲ့ဒီညာကိုတပည့်တော်ဖြင့်ဗျာအလွန်ပြည့်စုံကြပါတယ်ဘာကြောင့်လဲသူမပါနိဗ္ဗာန်မရောက်ပါလား နိဗ္ဗာန်လည်းမမြင်နိုင်ပါလားနိဗ္ဗာန်သွားလမ်းလည်းမဖြောင်းသေးပါလားဆိုတာဥက္ကမောင်သိကြတယ်နော်မှန်ပါဒါဖြင့်ဒီနှစ်ခုကိုပြည့်စုံမြင်လို့ရှိရင်တရားဓမ္မတို့တရားနာပြီးနှလုံးသွင်းမှန်ရမယ်မှန်ပါဗျာတရားနာပြီးတော့အဲတရားလည်းနာကြရမယ်နှလုံးသွင်းကလည်းမှန်ကြရမယ်ဘာလို့ရမလဲတရားနာပြီးနှလုံးသွင်းမှန်ကြရမယ်ဆိုတဲ့ဥစ္စာတရားဓမ္မတို့ အခုရေးကြည့်တဲ့ချက်ကိုပဲပြောဆိုနေပြီဆိုတာမှတ်ထားတာပေါ့ဥပါတော့ကမှန်ပါပါတရားမနာပဲနဲ့နှလုံးသွင်းမမှန်ပဲနဲ့တော့ဖြင့်တမာဒိဋ္ဌိတည်ဟုသော အမြင်မှန်တမာသင်္ကပ္ပတည်ဟုသောအကြံကောင်းကိုရမယ်မဟုတ်ဘူးမှန်ပါပါဘာလို့လဲအကူအညီကင်းနေတာကိုမှန်ပါပါတပတ်ကြလားအကူအညီပါဖြစ်နေပါလေဟောတစ်ခုနဲ့တစ်ခုဆိုတာအကြောင်းပြောပြန်ဆက်ဆက်ပြီးဒီကလာကူညီမှုရှိမှသာလျှင် ကာယကဝေမတင်မနဲ့တကာယကတက်ရှင်လို့ဥပအောင်ဖြစ်ပါဖြစ်ပါဘူးဗျာအာကာယပင်ကြတက်ရှင်လို့လို့မဖြစ်ပါဘူးဗျာဩဒါဖြင့်သူ့เจ้าနဲ့သူကျဆက်ဆက်ဆက်ဆက်ပြီးသွားရတော့တယ်ဆိုတာဒကာဓမ္မတွေသေချာမှတ်ထားပါမှန်ပါဗျာဒါဖြင့်တရားနာပင်နှလုံးသွင်းမှန်ဘူးတရားနာပင်နှလုံးသွင်းမှန်မှအမြင်ကောင်းနဲ့အကြံကောင်းရအမြင်ကောင်းကြံကောင်းရမှသာလင်လဲမြင်ရဌာနနိဗ္ဗာန်ကိုတွေ့ပြီးဒီကလာခင်ဗျားတို့ ကျွတ်တို့ဤဒုက္ခခတ်သိမ်းကင်းခြင်းအပူဇတ်တွေသိမ်းတဲ့နိဗ္ဗာန်ကြီးကိုကိုယ်ပိုင်ကိုယ်ဆိုင်ဖြစ်နေရကြတော်မယ်ဆိုတာသိသိချာချာမှတ်ပါမှန်ပါဗျာတောင်းပြီဒါဖြင့်ဓမ္မတို့တရားနာပြီးနှလုံးသွင်းမှန်မှဆိုတော့ဘယ်လိုနာမှဘယ်လိုနှလုံးသွင်းမှန်မယ်ဆိုတဲ့ဥစ္စာကလည်းဥက္ကမောင်ရေးကြည့်တာဗျာမကြည့်ဘူးလားကြည့်ပါဗျာအဲ့တော့တရားဓမ္မတို့သုံးမတရားနာရမှာဗာတရားနာရမှာ တုံညတတရားနာရမှာဓမ္မတို့ဗာတရားနာရမှာတုံညတတရားနာရမှာဆိုတော့ဩတော်တော်အရေးကြီးပါလားဘုခမောတော်အရေးကြီးတယ်ကြီးပါဗျာတရားလည်းမဟုတ်သေးဘူးဟဲ့ဆိုတဲ့အိဗယ်လည်းပေါ်သွားပေါ်ပါဗျာပေါ်လာဘူးလားပေါ်ပါဗျာသုံးယတတရားကိုနာရမှာဆိုတော့သုံးယတဆိုတာဘာတုံးဆိုလို့ရှိရင်ဖြင့်ခန္ဓာကိုယ်ရောမှာယုံနဲ့နိုင်ရှိတယ်ဓာတ်တွေပရမတ်တွေမရှိလားဗျာရှိပါဗျာ အဲဓာတုပရမတ်တွေမြင်ရမယ်ပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးဓာတ်တွေနဲ့ပရမတ်တွေပဲခန္ဓာရဏဓာတ်တွေပဲမဆုံးနိုင်ကြဘူးချုံးလိုက်ရင်ဒုက္ခသစ္စာတွေပဲလို့ပေါ့အဲ့ဒါဒုက္ခသစ္စာတွေပဲလို့ဆိုနိုင်ကြလို့ရှိရင်ဖြင့်ဘုန်းကြီးတို့တရားဓမ္မတွေနိုင်ဘယ်နည်းနဲ့မှပုဂ္ဂိုလ်တ attva ဝင်ရှုပ်လို့မရတော့ဘူးမရပါဘူးရသေးရလားမရပါဘူးဒါရင်ပုဂ္ဂိုလ်တ attva ဝင်မရှုပ်အောင် ပုဂ္ဂိုလ်တ attva ဝန်မရှိရအောင်ပုံညတဖြစ်တဲ့တရားကိုဆရာကလည်းဟောဒကာဓမ္မတွေကတော့အော်ပုဂ္ဂိုလ်တ attva မရှိကြောင်းအမှန်ကန်သိမယ်ဆိုလို့ရှိရင်ဖြင့်ပုံညတတရားနာရပုံညတတရားကြောင့်ကိုနှလုံးသွင်းမှန်ပေးမှန်ရပါတယ်နှလုံးသားမှန်လို့အမြင်မှန်ကြံကောင်းရပါတယ်အမြင်မှန်ကြံကောင်းရလို့ရှိရင်လည်းဒုက္ခကသင်ကင်းခြင်းနဲ့နိဗ္ဗာန်ကိလေသာအပူရအလောင်တတ်တဲ့အင်းကြီးရအရက်ဖြစ်တဲ့နိဗ္ဗာန်ကိုလည်းဥက္ကမောင်ရမရမရှိပါဘူး မှန်ပါဗျာဒါကြောင့်ဒါနိဗ္ဗာန်သွားမြေဘုံ ဆိုပြီးကာလတရားဓမ္မတွေပြထားတယ်နော်ပုံညတကနေပြီးကာလနှလုံးသွင်းမှောင်သွားနှလုံးသွင်းမှောင်သွားပြီလို့ရှင်မယ်နှလုံးသွင်းတဲ့အတိုင်းနဲ့အမြင်မှန်တဲ့အကြံကောင်းကိုလက်ကင်ထားအမြင်မှန်တဲ့အကြံကောင်းလက်ကင်ထားမှသာလင်တဲ့မြင်ရဌာနရောက်ရဌာနဖြစ်တဲ့နိဗ္ဗာန်ကိုတရားဓမ္မတို့ဆုမတောင်းမဲနဲ့ပြည့်မယ်သဘောပါကြပါပါ တော်တော်ရေးကြီးတယ်တော်တော်ရေးကြီးတယ်လို့သေသေးချာချာမှတ်ကြပါဒီကမနေ့ကအတိုင်းပဲနော်မနေ့ကအတိုင်းပဲနည်းနည်းချင်းချင်းဖြည့်ဆွတ်တာပဲလို့မနေ့ကရေးထားတဲ့ပုဂ္ဂိုလ်များဒီတိုင်းပဲမှတ်ထားကြပါတဲ့ကောင်းပြီဒါဖြင့်နိဗ္ဗာန်ရောက်ခြင်းသုံးညတတရားကိုနှလုံးသွင်းမှုကစလိမ့်မယ်နော်မှန်ပါဗျာသုံးညတတရားကိုနားလိမ့်မယ်သုံးညတတရားနှလုံးသွင်းမှသာလျှင်နေရကြတော့မယ်ဆိုတဲ့ဥစ္စာဖြင့်ရှင်းတယ် ဘာဖြစ်လို့ဒီသုံးနာတရားကိုဟောရပါလိမ့်မလဲလို့ဆိုတော့ဟိုကဘာစဒိဋ္ဌိကဆိုတဲ့အတိုင်းဒိဋ္ဌိကြီးကတတန်တရားလုံးကြီးဆိုးလာတော့သူမကွာလို့ရှိရင်ဖြင့်နိဗ္ဗာန်မရောက်နိုင်ခြင်းကြောင့်သုံးညတမြင်မှဒိဋ္ဌိရှင်းတယ်မှန်ပါပါရှင်းရရှင်းပါဗျာဘာလဲတော့သုံးညတဒိဋ္ဌိပါဗျာဟောကြောင့်သုံးညတအရေးကြီးတယ်ပြောတာပေါ့ဓမ္မတို့ဒါကြောင့်သုံးညတအရေးကြီးတယ်ပြောတာပေါ့ ပညာတမမြင်ဒိဋ္ဌိဘယ်တော့မှမစင်ဘူးပုဂ္ဂိုလ်တ attva ထင်နေတာပဲမှန်ပါပါပညာတမမြင်ပုဂ္ဂိုလ်တ attva ထင်နေလို့ရှိရင်ဘယ်တော့မှဒကာရမတွေဒိဋ္ဌိကမကွာတော့ကြောင့်အောက်ဆုံးကသောတာပန်တောင် မရတော့ပါဘူးဆိုတာဆုံးဖြတ်ချက်ချလိုက်တာတော့မှန်ပါဗျာရှင်းကြပါလားရှင်းပါဗျာကောင်းပြီဒါဖြင့်သုံးညတမမြင်ရင်ဒိဋ္ဌိမစင်ပါဘူးဘယ်လိုမှတ်ကြမလဲသုံးညတမမြင်ဒိဋ္ဌိမစင်ပါဘူးဗျာ ပညတမမြင်ဒိဋ္ဌိမစင်ပါဘူးဆိုတာလေးကိုလေးလေးစားစားမှတ်ထားပါလို့ဥပအောင်တို့သတိပေးလိုက်တယ်မှန်ပါပါဗျာဒါဖြင့်နေရာဓမ္မတို့ပညတဆိုင်အောင်ဖြင့်ယနေ့ပြောမှပဲကြိုက်တော့မယ်မှန်ပါဗျာကဲဒါဖြင့်နေရာဓမ္မတို့နိဗ္ဗာန်ကမြေဘုံကဖြင့်ဒီလမ်းတိုင်းလျှောက်ရလိမ့်မယ်မှန်ပါဗျာပညတဖြစ်အောင်တင့်နံပါမှန်ပါ နှလုံးသွင်းမအောင်အမြင်မှန်နဲ့အကြံကောင်းကြည့်အောင်အဲဒီသုံးမျိုးပြည့်စုံလို့ရှိရင်ပြင်နိဗ္ဗာန်ကိုရောက်ပြရစီလို့လည်းမဆိုနဲ့တော့ရောက်မှာပဲရပြရစီလို့လည်းမဆိုနဲ့ရမှာပဲဒုက္ခသိမ့်ပြရစီလို့လည်းမတောင်းတာနဲ့သိမ့်ပြမှာပဲအပူငိမ့်ပြရစီလို့လည်းမတောင်းတာပါနဲ့အပူငိမ့်မှာပါပဲရှင်းမလားရှင်းပါပါဒါပြန်နိဗ္ဗာန်သားမြေပုံဟာဥက္ကမော ဆွဲရပလားဆွဲရပါဗျာ။ကောင်းပြီဒါနဲ့ဒီမြေပုံပြောက်ရင်နိဗ္ဗာန်မရောက်ဒီမြေပုံမရောက်ရင်နိဗ္ဗာန်မရောက်ပါဘူး။နိဗ္ဗာန်မရောက်တော့ဘူးဆိုတာတခါတည်းမှနိဗ္ဗာန်မရောက်ရင်တပည့်တို့ဘယ်လိုများနေရမလဲ။အိုးတရားဓမ္မတို့တော်တော်ကြားတယ်ရှိရတယ်ချွတ်တို့ချွတ်တို့စားဖို့ပေါ်ပေါက်မှတ်ပါရေရပါတော့ဆိုကျွတ်တို့မစ်เสียလို့မှတ်ထားလိုက်တာမှန်ပါဘူးမိရပါတော့ကျွတ်တို့လောင်ကျွတ်တို့လောင်ခွေရတယ်လို့မှတ်ထားလိုက် အောင်ငရဲတွေကဘာလို့ခေါ်တော့အိုးသူတို့လှည့်ပတ်ပြီးဒီကလည်းအဲ့ဒီမှာရောက်ပြီးခံစားဖို့ပဲမဆုံးနိုင်ဘူးလားအပေါ်မှာဘုံဘုံဒီနတ်ပြည်ကဘုံနေမရှိဘူးလေရှိတယ်တရားဓမ္မအဲ့ဒါအသေးသွားဖို့ဘုံလေးဘုကမဘယ်ကြိုက်တော့ဘယ်မှမကောင်းဘူးဆိုတာသဘောကျရအဲ့ဒါဒီမြေပုံပြောက်တဲ့ပုဂ္ဂိုလ်တို့မျက်စိလျာဌာနတွေလို့မှတ်လိုက်စမ်းပါဘုရားမြေပုံပြောက်သွားတယ်နဲ့မျက်စိလျာပြီးဥပါရင်ရောက်ရှင်တဲ့စီရောက်မှန်ပါဗျာတခါတလေတက်တော့သမထဆရာနဲ့တွေ့တော့ မြမပြေမြမသာရေးရရောက်သွားလိုက်သေးသဘောကျလားတကယ်တည်းဒိဋ္ဌိမခွာနိုင်တဲ့အခါကျတော့အပယ်လေးပြမများရောက်ပြီးတကလားသွားလိုက်သေးမရောက်ဘူးလားရောက်ပါဗျာအဲ့ဒါသုံးရတလက်လွတ်လိုက်တာဥက္ကမောင်နိုင်တာနားပါဗျာအားလုံးကဓမ္မတွေဘာလက်လွတ်တာအနာဆုံးလဲအဲဒါကြောင့်သုံးရတလက်လွတ်လို့ရှိရင်ဖြင့်နိဗ္ဗာန်သွားမြေပုံပြောက်ပေါ့နိဗ္ဗာန်သွားလမ်းစဉ်ပြောက်ပေါ့ နိဗ္ဗာန်သွားဖို့ရကိုယ်ပိုင်ဖြင့်မရှိတော့ဘူးဟာဒီလိုပဲဆုံးဖြတ်ချက်ချလိုက်ပါတော့မှန်ပါဗျာဒါ အပြောကောင်းလို့အရေးကြီးတာလားအမှားဖြင့်အရေးကြီးတာလားဆိုတာတရားဓမ္မတွေပဲဆုံးဖြတ်ချက်ချပါမှာ။သုံးရတော့ပြောက်ရင်ဒိဋ္ဌိပေါ်ပေါက်လာမယ်။မှန်ပါပါ။ဥက္ကမဘာပေါ်လာမယ်။ဒီကဏ္ဍ၅ပါးကိုခန္ဓာ၅ပါးမဟုတ်တော့ပါဘူး။ဒါပုဂ္ဂိုလ်တ attva ဖြစ်လာတယ်ဆိုတော့ဒိဋ္ဌိရောက်ပြီ။မှန်ပါပါ။မရောက်သေးဘူးလား။ရောက်ပါပါ။ဒိဋ္ဌိရောက်လို့ရှိရင်ပြန်ငါ့ကိုငါ့ဟာဆိုပြီးကလငါတန်ငါမြတ် ငါမစောင့်နိုင်ဘူးဆိုတော့တဏှာဒိဋ္ဌိနဲ့ပဲအပေပဲသွားဖို့ပဲရှိတော့တယ်မရှိပဲဘူးလားအဲ့ဒါကြောင့်ဗေဒရမတော့သုံးရပြောက်ကြတဲ့ကမြေပုံစပြောက်နိဗ္ဗာန်ကောမြေပုံစပြောက်ပေါ့လို့ဒကာရမတွေသေချာမှတ်ပါရှင်းပြီနော်ရှင်းပါပြီဒါဖြင့်ဒကာရမတို့ပုံညတလောက်အရေးကြီးတာဖြင့်ရှာလို့ပဲမတွေ့တော့ပါဘူးမှန်ပါပါပေါ်ကြပေါ်ပါပါ ဘာရေးကြည့်တော့သုံးမြင်တော့ရလဲဒကာရမတို့သူ့ဘောသူ့အလိုလိုပေါ်လာရင်မမောင်းမင်းနဲ့တရားနာပြီးနှလုံးသွင်းမှာမှန်ပါပါတပည့်ကြပါဗျာတရားနာပြီးနှလုံးသွင်းမှလည်းသုံးမြင်တော့မြင်တဲ့ ဓမ္မဒိဋ္ဌိနဲ့ဓမ္မသင်္ကပ္ပကလာတာအဲ့ဒီတော့လောကီတုံညတမြမလောကုတ္တရာတုံညတနိဗ္ဗာန်ရောက်မှာမှန်ပါပါဗျာဒီကမောရိပ်မိရိပ်မိပါလောကီကကတုံညတဖြစ်ပါမှာမှန်ပါဗျာလောကုတ္တရာတုံညတနိဗ္ဗာန်ရောက်မယ်မှန်ပါဗျာနိမောရောက်စီရမြင်သေးရဲ့မြင်ပါပါဗျာအဲ့ဒါဖြင့်နိဗ္ဗာန်လည်းတုံညတလောကီလည်းတုံညတပဲနိဗ္ဗာန်တုံညတကတော့ဖြင့်တရားဓမ္မတို့ ပုဂ္ဂိုလ်တ attva လုံးရဟံပံတဏ္ဏနမိတ်ကင်းစိတ်တဲ့သုံးညတာမှန်ပါနော်ဒီဥစ္စာကတော့ကိုလုံးရတဏ္ဏနဲ့ရှိရပုဂ္ဂိုလ်တ attva ပြောက်တဲ့သုံးညတာမှန်ပါသုံးညတာနှမျိုးလို့မှတ်လိုက်ကြပါပုဂ္ဂိုလ်သတ္တဝါပြောက်သွားတဲ့သုံးညတယုံနာအဲ့ဒါတမျိုးနော်ပုဂ္ဂိုလ်သတ္တဝါပြောက်ပြီးကြလဲယုံနာရှိနေတာလဲသုံးညတယုံနာမှမရှိတဲ့သုံးညတကနိဗ္ဗာန် ယုံနံရှိပြီးဒီကလာနေတဲ့သုံညတကသုံညတတက်တက်လို့မှားဒါပဲနိဗ္ဗာန်သုံညတနဲ့ယုံနံသုံညတနဲ့လဲတခြားစီလို့မှားပါရှင်းမင်းနော်တော်တော်ရေးကြည့်နေတဲ့ကိုမြတ်ရွှေရတော်တော်ရေးကြည့်နေတယ်တဲ့သုံညတချင်းခွဲလိုက်တာလဲဥက္ကမောင်ယနေ့ရှင်းတတ်ပလားရှင်းတတ်ပါပါယုံနံတို့သိရတဲ့သုံညတကတော့ဒကာဓမ္မတို့ယုံနံတော့ရှိနေတာကိုယ်ကိုယ်သတ္တဝါသာစိတ်သုံးပါမှန်ပါဗျာ တပည့်ကြနိဗ္ဗာန်တုံညရကတော့ယုံနာပါစိတ်သုံးပြီးဒီကာလတုံညတဖြစ်ရပါတယ်ဥပါဝရိပ်မိဥပါရဏရိပ်မိပြီနော်တုံညရနှမျိုးထူးခြားလားထူးခြားပါဗျာအဲ့ဒီလိုမှတ်ထားတော့မှဩဒါဖြင့်ယုံနာမှာတုံညတမဖြစ်ခဲ့သူရှိတာနိဗ္ဗာန်ဒီတော့တုံညတနိဗ္ဗာန်ကိုဘယ်မှာသာလင်ရောက်နိုင်เสียအကြောင်းရှိတော့မလဲဆိုတာလေးစားစွာမှတ်လိုက်မှန်ပါပါဗျာပေါ်ကြပေါ်ပါဗျာ သုခမဒီချက်ကလေးကသိရေးကြည့်ပါတယ်နောက်ကတကရမတွေဒီချက်ကလေးကသိရေးကြည့်ပါတယ်ဆိုတာကိုပညာရှိတဲ့လူကပြောတော့ပညာမဲ့တဲ့ပုဂ္ဂိုလ်ကအင်းတမညရေးရလို့ဆိုပြီးမမမသားပဲမနေလိုက်ပါနဲ့လို့သတိပေးလိုက်မှန်ပါဗျာ။ဒါမေးရရင်တမညတတမညတအစနိဗ္ဗာန်လမ်းစာပဲ ဗုဒ္ဓတွေ့ရင်နိဗ္ဗာန်လမ်းစာတွေ့ပြီဗုဒ္ဓမတွေ့ရင်နိဗ္ဗာန်လမ်းစာကိုမတွေ့နိဗ္ဗာန်မြေပုံအစကပြောင်းအစကပြောင်းနေတော့တယ်ဆိုရဲဥက္ကမောင်ရောက်เสียတော့မြင်ပါဦးဗျာရှင်းညကောင်းပြီဒါဖြင့်ဒကာဓမ္မတို့ဟောခန္ဓာ၅ပါးရှိတိုင်းကပြပါပြီဒကာဓမ္မတို့ရှိတိုင်းကဘာတွေပြနေပါလဲခန္ဓာ၅ပါးပြ အာနာစံပါဆိုတဲ့ဒါပဲတတ်ဆွေရှိပဲဆိုတဲ့ဒါပဲလို့ပဲဆုံးဖြတ်ချက်ချပြီးကလာထားလိုက်တော့ဩရုပ်တရားကြည့်လိုက်ပြန်လိုက်ရှင်လဲနာမမှုပြမှုဝေဒနာကြည့်လို့ရှင်ခံစားမှုပညာကြည့်မှတ်မှုသင်္ခါရကြည့်လိုက်ပြန်တော့ရှေ့ဆော်မှုဝိညာဉ်ကြည့်ရတော့သိမှုအင်း သူ့ဟာလေးနဲ့သူ့လုပ်ခင်းနဲ့သူပါလားဥက္ကမောင်ကြီးမှန်ပါဗျာရုပ်တရားရှိတာလည်းအောက်ပြန်မှုပေါ့ဗျာဝေဒနာရှိတော့ခံစားမှုပညာရှိတော့မှတ်မှုသင်္ခါရရှိတော့သိဆောင်မှုဝိညာဉ်ရှိတော့အဲပုဂ္ဂိုလ်တ attva တွေထဲမှာပါသေးပါပါဗျာသူ့လုပ်ခင်းနဲ့သူလုပ်ကြတာပဲရှိအဲပုဂ္ဂိုလ်တ attva မှာစိတ်သုံးနေပါပေါ့လားဒီဒီမျိုးသိတာတော့ပုဂ္ဂိုလ်တ attva စိတ်သုံးသွားပါ ပုဂ္ဂိုလ်တ attva စိတ်တယ်ဆိုတာပုဂ္ဂိုလ်တ attva မရှိဘူးသုံးကြတယ်ဆိုတာပုဂ္ဂိုလ်တ attva ကိုဒီထဲမပါဘူးရင်းမရသိသိရရရုပ်တရားကဖောက်ပြန်မှုပဲသူ့လောကဝေဒနာခံစားမှုပညာကမှတ်သားမှုသင်္ခါရကစိတ်ဆောင်မှုဝိညာဉ်က မှုဆိုတော့ဒါသူကိစ္စလေးနဲ့သူ့လောက်တာသူလောက်ကြတာပဲပုဂ္ဂိုလ်တ attva ရောလို့ကိုရမရပါဘူးအဲပုဂ္ဂိုလ်တ attva ရောလို့မရတော့ပုဂ္ဂိုလ်တ attva ဒီလိုသိနေတဲ့ပုဂ္ဂိုလ်ကပုဂ္ဂိုလ်တ attva စိတ်သုံးသွားပြီမှန်ပါပါဒါပုဂ္ဂိုလ်သတ္တဝါစိတ်သုံးသွားတယ်ဆိုရဲဩဒါသုံးညတပဲပုဂ္ဂိုလ်သတ္တဝါစိတ်သုံးသွားတယ်သုံးညတဆိုတာခန္ဓာ၅ပါးသူ့လောက်ကလေးလောက်တာကိုသူသိနေလို့ရှိရင်ဒါသုံးညတဆိုင်တယ်ဆိုရတာပဲသူ့လောက်လောက်တာကသူသိပဲ ရုပ်တရားကသူဘာလို့နေလုံးခန္ဓာကိုယ်ထဲမှာအာသနာကဖောက်ပြန်တယ်သူ့လိုသူလုပ်တာပဲအနာရဖောက်ပြန်ပြီသူ့သုတ်သူလုပ်တော့ကြောင့်သူဒီပုဂ္ဂိုလ်သတ္တဝါလို့မဟုတ်ဘူးယုဒ္ဓမကြီးအလုပ်မှန်ပါဗျာရှင်းမလားရှင်းပါဝေဒနာရောဘာလို့နေလုံးခန္ဓာမို့လို့လုံးနေတော့ပုဂ္ဂိုလ်သတ္တဝါကလောက်တာလားဝေဒနာကလောက်တာဒါကြောင့်ပုဂ္ဂိုလ်သတ္တဝါဆိုတဲ့ယောက်ျားလို့မိန်းမလည်းမဟုတ်ဘူးဓမ္မရဲ့အလုပ်ဖြစ်နေတော့တုံညတဓမ္မပဲပုဂ္ဂိုလ်သတ္တဝါမှာစိတ်သုံးတဲ့တုံညတဓမ္မပဲမှန်ပါဗျာ ပေါ်လားပုဂ္ဂိုလ်တ attva စိတ်သုံးတဲ့သုံးဉာဏဓမ္မကြီးအလုပ်သင်္ညာကဘာလုပ်နေတုံးမှတ်သားမှုနဲ့မှတ်နေတော့ငါမှတ်တာသူမှတ်တာဟုတ်ပါရဲ့အဲသင်္ညာလေးကမှတ်နေတော့ငါသူသင်္ညာလေးလုပ်တဲ့အခါသင်္ညာလုပ်နေတယ်လို့ဒါတရားဓမ္မတွေကအထိမ့်မှတ်ထားလိုက်ပြီးဆိုမှဖြင့်ပုဂ္ဂိုလ်တ attva နဲ့ဆက်သွယ်သေးရဲ့မဆက်ပါဘူးဒါဖြင့်ဒါဒီပုဂ္ဂိုလ်တ attva စိတ်သုံးတဲ့အတွက်မပါတဲ့အတွက်သုံးမြတ်ပဲမှန်ပါဗျာ ငါငါ့ဥစ္စာမှစိတ်သုံးသွားမှန်ပါတပတ်ကြအဲဆိုလာတဲ့ဥပမာစုစွာတိုက်တွန်းတာမှတော့ဘာရှိသေးမရှိပါဘူးဒါပြန်စုစွာတိုက်တွန်းတဲ့အလုပ်ကိုကြည့်လိုက်တဲ့အခါကျတော့စေရနာဤအလုပ်ပုဂ္ဂိုလ်သတ္တဝါနဲ့ဆက်သေးလားငါလားဟုတ်ကလားအဲငါသူတော်ဘာဟုတ်ကလားဒါကငါသူတော်ဘာမှစိတ်သုံးနေတဲ့စိတ်သုံးနေတဲ့သဘောပဲတင်ညာသဘောပဲလို့သိပြန်တော့လေသုံးညတဆိုင်ပြန်တယ်ရှင်းမလားရှင်းပါပြီ ဝိညာဉ်နဲ့ခန္ဓာရတဲ့ဓမ္မတို့သူ့မှုလို့သူလုပ်တာပဲမှန်ပါဗျာဘာဖြူသေးလိုက်နေသေးလိုက်ကြောင်သေးလိုက်ကြားသေးလိုက်ပြီးတော့လည်းဟူသေးလုံနေတာဘယ်လိုပါလဲဝိညာဉ်နဲ့ခန္ဓာဝါစိတ်ပေါ်ဗျာဓမ္မတို့နော်အင်းသူကတော့သူ့မှုလို့ပဲသူလုပ်ပြီးကာလနေတာသူ့မှုလို့လုပ်တာဒီငါကလုပ်တာလည်းမဟုတ်သူကလုပ်တာမဟုတ်မိမကလုပ်တာလည်းမဟုတ်ယောက်ျားကလုပ်တာမဟုတ်သားသမီးကလုပ်တာလည်းမဟုတ်တော့ ဓမ္မကလုံနေတာဆိုတာဥက္ကမောင်ရှင်းတတ်ပါဓမ္မကလုံနေတာဆိုတော့ပုဂ္ဂိုလ်သတ္တဝါဒီထဲမပါပါဘူးမပါတော့ကြောင့်သူ့သုံးညတဆိုင်ပြန်တယ်ပုဂ္ဂိုလ်သတ္တဝါမှာစိတ်သုံးပြန်တယ်လို့ဥရတယ်ရှင်းတတ်ပါလားရှင်းတတ်ပါဗျာဒါဖြင့်ဒီလိုသုံးညတဓမ္မတွေတွေ့တဲ့အခါကျတော့ဩဒိဋ္ဌာတွေ့ကျင်လို့တွေ့ရတယ်လားဒကာဓမ္မတို့တရားနာလို့ တွေ့ရတာနှလုံးသွင်းမှန်လို့တွေ့ရတာပါနှလုံးသွင်းမှန်ပါဗျာတရားမမှန်ရင်လည်းနှလုံးသွင်းမမှန်ရင်လည်းတရားတော်နာထားရဲ့နာပင်နာများဆိုတာနှလုံးသွင်းကမတည့်ပြန်လို့ရှိရင်လည်းသုံးမိသားရှမ်းတွေ့တွေ့ကြပါအေးဒါကြောင့်တရားဓမ္မတို့ဒီတရားမျိုးကိုဘိဆိုင်ပြကြတာဩနိဗ္ဗာန်မြေပုံဟာသုံးညတကစရမှာနိဗ္ဗာန်အရောက်သွားကြလို့ရှိရင်ဒီမြေပုံသုံးညတကနေစဆွဲရမှာပါလားမှန်ပါဗျာ ရှင်းမလားရှင်းပါဗျာဘယ်ကစဆွဲရသုညတရအဲသုညတရစဆွဲရတော့မယ်လို့ဆိုတော့မှဒကာရမတွေကခြေခြေနဲ့နဲ့ဩဒုဋ္ဌိဖြုတ်လိုက်ဘူးနိဗ္ဗာန်ကိုတားမြင်နေတာကဒုဋ္ဌိကတားမြင်နေတာဒုဋ္ဌိဖြုတ်လိုက်ကြတဲ့ကအဲနိဗ္ဗာန်လမ်းစာတွေ့ပြီမှန်ပါပါ ။ပုံညာတဆိုင်တယ်ဆိုတော့ဥက္ကမောင်ကဒိဋ္ဌိဖြုတ်လိုက်တာ။မှန်ပါဗျာ။သဘောကျ။ပုံညာဆိုင်တယ်ဆိုတော့ဘာဖြုတ်လိုက်။ဒိဋ္ဌိဖြုတ်လိုက်။ဒိဋ္ဌိဖြုတ်လိုက်တော့ဒိဋ္ဌိကနိဗ္ဗာန်တားတဲ့တရားကို။ဒီတခါတည်းကျတော့ငါကောင်းစားတယ်ဆိုတော့ဝေဒနာငါထင်းတယ်။မှန်ပါဗျာ။ငါစိတ်ဆိုတော့စိတ်ကိုငါထင်းတယ်ဗျာ။ဟမ်။အဲငါပြောတာမကြားဘူးလားအဆရှိနေပြောပြန်တော့လေစေတနာကိုငါကျင်သေးကြတာနေတာဟုတ်လားအဲ့တော့ ထိုနည်းသူပါပဲဓမ္မတွေကငံငေါ့စာတော့ဝင်ရှုပ်နေတာသည်သူမြတ်ကမပေါ်သေးရင်ငံငေါ့စာဝင်ရှုပ်နေတာပဲမှန်ပါဗျာဘယ်လိုဆုံးဖြတ်ချက်ကြံငံငေါ့စာဝင်ရှုပ်နေရှင်သူမြတ်ကိုပြောင်းမှန်ပါဗျာဒါဖြင့်လောကီသူမြတ်တောင်ပြောင်းနေတော့လောကုတ္တရာသူမြတ်ဘယ်ကနေသွားတော့မလို့သွားနိုင်ပါဘူးမသွားနိုင်တော့ဘူးအကန့်အကွက်တွေပါဖို့ဆိုတဲ့ဥစ္စာမသေးကြဘူးလားသိပါပါဗျာအဲ့ဒါတွေညံနှန်းနဲ့ ဝိဝိချာချာထောင်ကြည့်တော့မှအိုးနိဗ္ဗာန်အစသုံးမြတ်ရမှာပါလားမှန်ပါပါနိဗ္ဗာန်လမ်းစသုံးမြတ်ရမှာဘုက္ခမောင်ပါတယ်လို့နိဗ္ဗာန်ပါဗျာကျင်းလိုက်ကြပါလားဓမ္မလိုက်လိုက်လဲလဲပြောနေတယ်ဆိုတာကိုသတိထားပါမှန်ပါဗျာဒါလိုလိုပြောလို့တော့ဖြင့်တကယ်တည်းကိုမြတ်ရှင်ရမှာမဟုတ်ဘူးမရပါဘူးမရဘူးတဲ့ဒီဥစ္စာလိုလိုပြောလို့လည်းမရဘူးခင်ဗျားတို့ကံတော်အစွဲကြီးကလည်း တကံကြရာတော့ဒီအမဲဆက်ကြီးရကဘယ်တော့မှမဖြူခဲ့ဘူးဖြူခဲ့ရလားမဖြူခဲ့ပါဘူးဒိဋ္ဌိအမှန်မဲရတယ်မဖြူခဲ့ပါဘူးဘယ်တော့မှမဖြူတာကြီးကိုအခုအဲ့ဒီအမဲဆက်ကြီးဖြတ်ပြီးဒီကရနေရတော့အမဲပြောင်းမှသုံညတဖြစ်မှာကိုဗျမှန်ပါဗျာတပည့်ကြလားအဲ့ဒါကြောင့်ဒါဖြုတ်ပြီးဒီကရနေတော့ခရဓမ္မတို့ရုပ်ကိုရုပ်ပဲမှတ်ပါဝေဒနာတွေ့ရင်လားသင်ညာတွေ့ရင်သင်ညာ ရင်သင်္ခါရဆိုတဲ့စေနာတွေ့ရင်စေနာပဲမှသင်္ခါရပဲမှစိတ်တွေ့ရင်စိတ်ကလည်းမှတ်ထားတဲ့ခါကျတော့ဩဒါပုဂ္ဂိုလ်သတ္တဝါနဲ့ဘာမှမဆိုင်ပါလားသူ့သဘောနဲ့သူတွေပါလားဓမ္မသဘောတိုင်းဖြစ်နေတာပါလားဓမ္မသဘောတိုင်းဖြစ်နေတာပါလားလို့သိထားတော့မှဩငါချမ်းမြတ်တဲ့အသိပဲရောက်ပါဘုရားပုဂ္ဂိုလ်သတ္တဝါချမ်းမြတ်တဲ့အသိပဲကို ဩငါလည်းကြားမညပုဂ္ဂိုလ်တ attva လည်းကြားမညလို့ရှင်ဖြင့်ခန္ဓာကိုယ်ရဲ့ရှိတာဒီကသုံးမြတ်တွေပါလားသဘောကျခန္ဓာကိုယ်ရဲ့ရှိတာတွေကဘာတွေပါလဲအဲ့ဒီသုံးမြတ်ကိုဘယ်လိုဟုံးနေတုံးဆိုတော့ပုဂ္ဂိုလ်တ attva ဆိုတဲ့ဒိဋ္ဌိကဖုံးနေမှန်ပါဗျာပုဂ္ဂိုလ်တ attva ထင်တဲ့ဒိဋ္ဌိကဖုံးပြီးဒီကလာနေတဲ့တဲ့သုံးမြတ်လုံးလုံးပြောက်မှန်ပါဗျာဘုရားမြတ်ကြလားကျပါပါဗျာကောင်းပြီဒါဖြင့်ခေရမတွေဒီလမ်းက ဘုံရတအစတွေ့လို့ရှိရင်ဖြင့်နိဗ္ဗာန်သွားမြေဘုံကြီးအဖြစ်ဒကာဓမ္မတို့အစကစပြီးဒီကလာတွေ့ပါပေါ့လို့မှတ်လိုက်ရင်ဖြင့်တို့မရောက်မှာတော့ပူဇော်မလို့တော့ပါဘူးဆိုတော့ပေါ်လာမှန်ပါဗျာပေါ်လာဘူးလားပေါ်ပါဗျာအေးဒါကြောင့်ကြက်ကြက်ကြီးစိတ်စားမှာဒီဥစ္စာမနေ့ကပြောပြီးများတာလေဒီနေ့အစိတ်ပို့ပြီးဒီကလာအလောက်ခွန်နဲ့သွန်းပြခြင်းလို့ခမောင်ရစလာဗျာမှန်ပါဗျာ နေ့အလုတ်ခွန်ပြောမှကျန်တော့နိုင်ရစိတ်သွားတယ်ဒကာဓမ္မတို့ဒီနေ့တော့ပြန်သူသူ့အလုတ်ခွန်ကိုပဲနိုင်တဝက်နိုင်တဝက်လောက်ပြောရလိမ့်မယ်ဟုတ်ပါဗျာဒါတော့ပြန်ဒကာဓမ္မတို့နိဗ္ဗာန်မြေပေါ်မှာ1 2 3နိဗ္ဗာန်သွားလမ်းဒီကားလဲဆိုလို့ရှိရင်သုံးညတရနေပြီးကလာနှလုံးသွင်းမှန်ဖို့သွားနှလုံးသွင်းမှန်ကနေပြီးဒီကာလအမြင်မှန်တဲ့အကြံကောင်းကိုရအောင်သွားလိုက် လို့မြင်မှန်းနဲ့ကြံကောင်းရရလို့ရှိရင်ဖြင့်ဥက္ကမမကူနဲ့တော့နိဗ္ဗာန်ရောက်ပေါ့ဆိုတော့ဗလားဆိုပါဗျာကောင်းပြီဒါဖြင့်ဒကာဓမ္မတို့နေရကြပါပြီသုံညတဆိုင်အောင်ကျတော့ဥပဒနာညာတွင်းကြဆိုတော့မှန်ပါဗျာသုံညတဆိုင်အောင်ဗာတွင်းရတော့မှန်ပါဗျာဥပဒနာညာတွင်းကြပါစို့ဆိုတော့ဥပဒနာညာတွင်းလိုက်တဲ့နေ့ပြိုင်နေတဲ့ဒကာဓမ္မတို့ တုံညတဆိုင်ပါတော့တယ်ဆိုတော့တုံညတမဆိုင်သေးရင်ဥအောင်ဒိဋ္ဌိဝင်နေတယ်ဒါဖြင့်ဒိဋ္ဌိမပြုတ်ဖဲနဲ့အနိစ္စဒုက္ခအနတ္တရှုနေလို့ရှိရင်ဘယ်နည်းနဲ့မှနိဗ္ဗာန်မရောက်ဘူးမှန်ပါဗျာဒိဋ္ဌိမပြုတ်ဖဲနဲ့နိဗ္ဗာန်မရောက်ဘူးနိဗ္ဗာန်မရောက်ဘာခံနေကြုံလို့မေးလို့ရှိရင်ဖြင့်တုံညတမဆိုင်ဖဲနဲ့တုံညတကိုရအောင်ကမဟောခင်ဗျားတို့ကလည်းနှလုံးမသွင်းတော့ဒိဋ္ဌိကြီးကအပင်းခံနေတယ် ခန္ဓာငါးပါးပေါ်မှာဒိဋ္ဌိကဆွဲနေတယ်သဘောကျခန္ဓာငါးပါးပေါ်မှာဘာဆွဲနေဒိဋ္ဌိကဆွဲပြီးကာလနေတော့ဒိဋ္ဌိရှိရနေဝိပဿနာရှိနေတယ်ဝိသိကိစ္စရှိရနေဝိပဿနာရှိနေလို့ရှိရင်အနုရာဒဆိုတဲ့ရဟန်းမှာ လုံးဝမရလို့ဘုရားကောကဝိသိကိစ္စရောဒိဋ္ဌိရောအတော်ဖြုတ်ပြရသူနိစ္စဒုက္ခအနတ္တတွေတော့အမြင်သားတယ်မြင်ပြီးမရဘူးခန္ဓာဝရတန်ရုံမှာအနုရာဒသုတ်ဆိုရရှိတယ်မှန်ပါဗျာ အဲ့ဒါသာထားလိုက်ပါအောင်လေကိုယ်ရင်ရုပ်တတ်ဖို့ပဲသင်ပါဦးမယ်တိုင်းတရားပဲနေရာဓမ္မတို့ခန္ဓာ၅ပါးခန္ဓာ၅ပါးလို့သိလို့ရှိရင်ပုဂ္ဂိုလ်တ attva စိတ်သုံးပြီတိုင်းပါဆိုင်သွားအဲသူမြတ်ဆိုင်သွားပုဂ္ဂိုလ်တ attva စိတ်သုံးသွားပြီတဲ့ကောင်းပြီဒါကပုဂ္ဂိုလ်တ attva တော့စိတ်သုံးသွားပါရဲ့တဲ့ပတ္တတာတို့ခန်းနေမှာလဲစိုးရတယ်ခန္ဓာ၅ပါးရှိနေပြန်တယ်ဒါခိုင်မြဲတဲ့တရားများပြည့်နေသေးလားဆိုတော့ ဘုန်းကတက်တာရပြုတ်ပြီးတယ်သတ္တရာကခန်းနေမှာဆိုပါပါဘုရားဥပါဒံဒီခုပြောတဲ့စကားလေးနှလုံးအရေးကြီးပါတယ်မှန်ပါပါဘုရားသုံးဉာဏ်နဲ့ဆောက်ပြီးကာရဏတာယုတ်ဖဲတာဝေဒနာပဲဒါသင်ညာပဲဒါစေရနာပဲဒါစိတ်ဖဲလို့တော့သိတော့သိရသိဝင်ဉာဏ်သာလဲတက်တာလေးဒီကတော့ပြုတ်ပါရဲ့ဒါကအပြစ်ကိုမပြပဲနဲ့ပြစ်တာကိုမမြင်မြန်လို့ရှင်သတ္တရာခန်းနေပြန်မှန်ပါပါသတ္တရာခန်းနေပြန်တော့လေဥပါဝင် မရပြန်ဒိဋ္ဌိပင်ခံနေမှန်ပါဘူးတက္ကာယကတော့သုံညတဆိုင်သွားတဲ့တက္ကာယကပြုတ်ပါရဲ့ခေါင်းကအပြည့်ကိုမမြင်မြန်တော့သောတရကဝင်ကြီးမှန်ပါဗျာမကြီးပဲဘူးလားကြီးပါဗျာကြီးလန်ကလည်းတခုသောဒိဋ္ဌိရှင်မေတခုသောဒိဋ္ဌိကအင်းကြားဝင်ပြီးအကန့်ကွက်လုံနေပြန်တော့လေမညာပညာမရပြန်မှန်ပါဗျာဒါကြောင့်ပထမရှိဥစွာတက္ကာယခွာ ဒုတိယသတ္တတဖြုတ်ပါမှသုံးညတအဆုံးရောက်မယ်မှန်ပါဗျာပထမဘာခွာရမလဲမှန်ပါဗျာဒုတိယဘာဖြုတ်ရမလဲအဲဒုတိယသတ္တတဖြုတ်အောင်ရှင်းမလားရှင်းပါဗျာအဲခန္ဓာ၅ပါးပေါ်တိုင်းပေါ်တိုင်းသိအောင်လုပ်နေတာကတက္ကရာဖြုတ်မှန်ပါဗျာခန္ဓာ၅ပါးပြက်တိုင်းပြက်တိုင်းမြင်အောင်ကြည့်နိုင်မှသာလဲသတ္တတကဖြုတ်မှန်ပါဗျာဒါဖြင့် အဖြစ်မြင်တော့ကိုတရားရခန္ဓာ၅ပါးခန္ဓာ၅ပါးဖြစ်တာမြင်လို့ရှိရင်တက္ကာရတက္တက္ကာရဒိဋ္ဌိပြုတ်နေတာပဲခန္ဓာ၅ပါးဖြစ်မြင်လေးနဲ့ပြီးလို့ပြက်ကလေးတွေမြင်မှသာနေတော့တတ္တရဒိဋ္ဌိကပြုတ်တယ်ဒါကြောင့်တက္ကာရနဲ့တတ္တရဒီဃာရမတို့မဖို့မှာတားရတဲ့တရားကြီးဖြစ်နေတော့ဥက္ကမောင်ရေကုန်ဖို့မှန်ပါဗျာရှင်းမလားရှင်းပါဗျာကောင်းပြီဒါဖြင့်ဃာရမတို့ခင်ဗျားတို့တိရိစ္ဆာန်၄ပါးရှိတဲ့နေ့က စိတ်တန်ဥပဒနာသတိပဋ္ဌာန်ကိုယနေ့စဟောမယ်တဲ့စိတ်တန်ဥပဒနာသတိပဋ္ဌာန်ကိုနော်ဟုတ်ပါဘုရားဓမ္မတဲ့စိတ်တန်ဥပဒနာသတိပဋ္ဌာန်ကိုဥပဒနာလောက်ကြကြတော့တဲ့တက္ကရာရောတတ္တရာရောဖြုတ်ပြီးဒီကလာခင်ဗျားတို့သုံးရတဆိုင်အောင်ရှင်းပြီးတော့ပြောတော့မျက်လုံးမှာပေါ်တဲ့စိတ်မရှိကြဘူးရှိပါပါအဲ့ဒါမြင်စိတ်နော်မြင်တဲ့စိတ်ကလေးပဲမြင်တဲ့စိတ်ကလေးပဲ ကောင်းကင်ကမြင်လို့ဆိုရင်ကမြင်တာပုဂ္ဂိုလ်သတ္တဝါမြင်တာလားမြင်လိကမြင်တာလားမြင်လိကမြင်တာပါအဲတက္ကရာပြုတ်ပြီတရားဓမ္မတို့နော်ကဲကြားတဲ့ခါကြားစိတ်ကကြားတာနာတဲ့ခါရောစားတဲ့ခါရောအဲစားစိတ်ကကိုယ်ပေါ်ကြွလာတဲ့ခါကြားတဲ့တရားဓမ္မတို့နာစိတ်ဟုတ်လားမနာစိတ်ပေါ့ဗျာဒုက္ခစိတ်ဒုက္ခစိတ်ဘောကြဒါဖြင့်တရားဓမ္မတွေဒါပြင်ဘက်မှာပေါ်တဲ့တရား၆မျိုး ရင်ဘက်မှာပေါ်တဲ့ရှင်းတယ်ဗလားမြင်စိတ်ကြားစိတ်နာစိတ်စားစိတ်ကိုယ်ပေါ်မှာတော့ခဏညာပြောသူကခံစားတဲ့ဒုက္ခဒုက္ခစိတ်ဒုက္ခစိတ်ဒုက္ခတာတံကာဝိညာဏဒုက္ခတာတံကာဝိညာဏကိုယ်ပေါ်မှာတော့နှစ်စိတ်ပေါ့နော်ဒီဟာတွေကတော့တစ်ခုစီပဲယူပါတော့တဲ့ဒါကတော့ကိစ္စမရှိပါဘူးဒါတော့ပြင်မဲ့ရှိစီကဘယ်နှခုပါလဲ6ခုပါဗျာ မမိခင်နော်ဒါဒီနေ့ဥပဒနာဒီနေ့နားရတဲ့ပုဂ္ဂိုလ်များဥပဒနာအလုပ်ရှင်ကိုဒီတိုင်းလုပ်ရလိမ့်မယ်ဆိုတာကိုစောစောမြင်းမြတ်ဖတ်ထားပါမှန်ပါဗျာဒါကရင်မဲ့ဧည့်သည်စိတ်6ရောင်ပင်သည်စိတ်ပြောရသည်အဲအတွင်းဧည့်သည်ပြောပါဦးမယ်တော့ဝန်းထဲမှာပေါ်နေတဲ့စိတ်ကဝန်းတာတဲ့စိတ်ဝန်းနေတဲ့စိတ်ဟုတ်လားဝန်းတာဝန်းနဲ့ကင်းတဲ့စိတ်ဘယ်မျိုးလဲအင်း၃မျိုးလို့မှတ်ထားရတာ၃မျိုးလို့မှတ်ဩဒါက ဝန်းထဲမှာပေါ်သောကြောင့်အတွင်းဧည့်သည်စိတ်သုံးခုပြင်းရတယ်ကအတွင်းဧည့်သည်ကအဲ့ဒီချာမှတ်တာသေချာမှတ်တာတဲ့ဒါကြောင့်အိန္ဒြေစိတ်ကလေးကိုလည်းမှတ်လိုက်ပါဦးအိန္ဒြေစိတ်ဆိုတာဓမ္မတွေလေကိုပြင်မဲ့ထုတ်တဲ့လေထုတ်တဲ့စိတ်နော်လေပြန်ဆက်တဲ့စိတ်သူတို့ကလည်းအိန္ဒြေလို့ဘုန်းကြီးကဟောလိုက် ဘာလို့လဲအိမ်တော်လို့ဟောလိုက်ပါလိမ့်မလို့တော့ဗျာဓမ္မတွေမေးထုတ်လို့ရှင်သူတို့ကမရှိသေးမှာဘူးမှန်ပါဗျာဘယ်သူမရှိလို့ရှင်သူတို့ကရှိရမှန်ပါဗျာဘယ်လိုခွင့်ရဒီမှာအဲ့လိုချောရလည်းမရှိဘူးတရားကသုံးရလည်းမရှိဘူးဆိုရင်အိမ်နဲ့တစ်ခုကလှက်ပါလှက်ပြီးဖြစ်နေရမှန်ပါဗျာမကြည့်ရဘူးလားကြည့်ရပါဘူးသူအောင်ကအလုတ်စင်လို့မှတ်လိုက်တာစိတ်တ ानु ပတနာအလုတ်စင်မှန်ပါဗျာ ဘာလို့ဆင်ပါလဲစိတ်တန်ဥပဒနာလို့ဆင်လို့မှတ်လိုက်စမ်းပါဆိုတော့အိုးတတိပဋ္ဌာန်သွားမကြည့်နဲ့တော့စာအုပ်ကြီးသွားမကြည့်နဲ့ခင်ဗျားတို့နဲ့မဆိုင်နိုင်တဲ့တပုံကြီးပါလေတတိပဋ္ဌာန်သွားမကြည့်ကြပါနဲ့အခုဘုန်းကြီးပြောတာကလောက်ပါတတိပဋ္ဌာန်ကိုသွားကြည့်ရင်ခင်ဗျားတို့မပီတဲ့ခင်ဗျားတို့နဲ့မဆိုင်တာတွေပါဖယားမို့အကုန်စင်ဟောတတ်လိမ့်မယ်ဟုတ်ပါဗျာဟုတ်ပြီလားဟုတ်ပါဗျာဘုရားမို့အကုန်စင်ဟောတာတော့ကိုယ်တဏ္ဍာမဖြစ်တဲ့စိတ်တွေတပုံကြီးပါနေလိမ့်မယ်ဟုတ်ပါဗျာ ရှင်းမလားအခုဟာကတော့ခမည်းတော်တဏ္ဍာဖြစ်တဲ့စိတ်တင်ကိုယ်ကဟောတယ်ဒီများတဏ္ဍာဖြစ်တဲ့စိတ်ခမည်းတော်ဥပဒနာရှိလို့လည်းမဖြစ်ပါဘူးကိုယ်တဏ္ဍာတခါမှမဖြစ်ဘူးတဲ့စိတ်ဥပဒနာရှိကြတယ်ပေါ့ဟောဟောတော့တောက်တရာစိတ်တံတောက်တရာအနုတ္တရာစိတ်တံလောကုတ္တရာစိတ်တွေပဲထည့်ထားတယ်ပမာဣတံဝါစိတ်တံဆိုတမန်ကအပနာစိတ်တွေပဲထည့်ထားတယ်အဲ့တော့ဟိုမှာမဆိုင်တာတွေကိုယ်နဲ့မဆိုင်တာတွေကိုပါနေအဲ့တော့သာ ပฏิပဒံစာအုပ်ကြည့်လို့ဖြစ်တာပဲလို့များသွားအောင်မယ်မနေနဲ့ကိုယ်နဲ့မဆိုင်တာတွေကိုယ်မှမဖယ်တာဖယ်ဒါရင်ငါအကုန်ရှုရမယ်လို့ဆိုလို့ရှိရင်ဖြစ်ခင်ရတော့မောရုံမရှိမယ်ကိုယ်နဲ့မဆိုင်တဲ့စိတ်တွေကအများကြီးပါနေတယ်ရိပ်မိဗလားရိပ်ပါအဲဘဝင်စိတ်တို့ပါနေတယ်ဘဝင်စိတ်ရှုနေလို့ညာဘဝင်စိတ်ဆိုတာကိုယ်အဲ့ဒီမှာကိုသိတာမဟုတ်ဘူးဘယ်နဲ့တော့သွားရှုမလဲခင်ဗျာဘယ်နဲ့နည်းမှမရနိုင်တော့အခုပြောတဲ့ဧည့်သည် အင်းပြင်းရတယ်ပဲမြောက်ပါအင်းအတွင်းရတယ်ကအိမ်တွေကအဲအဲ့ဒါရှုစရာ7မျိုးလို့မှတ်လိုက်စမ်းဘယ်လိုကမှတ်ပြန်အဲရှုစရာ7မျိုးကိုဖြင့်ယနေ့နီးပေးပြီလို့ဒကာဓမ္မတွေသုံးမြဲချက်ပါရှုစရာဘယ်နှမျိုးပါလဲကောင်းပြီ7မျိုးရှိတဲ့နေ့ကခန္ဓာကိုယ်ထဲမှာဖြစ်တဲ့အခါကြလို့ရှိရင်ဖြင့်တစ်မျိုးသာဖြစ်တယ်လို့မှတ်လိုက် ခန္ဓာကိုယ်ဖြစ်တဲ့အခါကျတော့ဟောဒါဖြစ်နိုင်လို့ကုသိုလ်ဉာဏ်တဏ္ဍာမှာပေါ်နိုင်တာကိုဒါအကြောင်းရှိပေါ်လိမ့်မယ်ဆိုတာသိအောင်လို့ဒါလည်း၁၇မျိုးပြလိုက်ပါတယ်ပေါ်တဲ့အခါကျတော့ဒီအခု၁၇ခုတည်းကတစ်ခုပဲရှိမှာမှန်ပါဗျာတပည့်ကြ၁၇ခုတည်းကတစ်ခုပဲရှိပါဘူးဒါဖြင့်ရာဓမ္မတို့ဤကိုယ်ရမောပဲကြိုးစားကြပါဒီပေါ်လာတဲ့တစ်ခုကိုလက်မလို့ဖို့ပဲရေးကြည့်မှန်ပါဗျာ ဘုထမောင်ရေပေါ်လာတယ်တခုလက်မလို့ပေါ့နော်မှန်ပါဗျာဒါကြောင့်ရောကင်ကိုရမေကြီးဧကောရမောဘိက္ခုဆိုတဲ့ဥစ္စာကသဘောကျကျပါပါအင်းတခုပေါ်လို့တခုရှိရမှာဆိုတာကသိကြပါလားသိပါပါအေးဒါကြောင့်ဒီနေ့အလုပ်တရားကိုပြောရတဲ့အတွက်ဒကာဓမ္မတွေအော်ဒီတိုင်းလို့ကပါပါလားလို့ဆိုတော့ဘာမှတန်နေမရှိနဲ့ဒီတိုင်းလို့မှန်ပါဗျာဒေါမနတာရှိဒေါမနတာရှိဒေါမနတာဒေါမနတာကျင်တယ် ဥပ္ပခါစိတ်တွေပေါ့ဗျာမှန်ပါဗျာအတွင်းရတယ်နော်ရှူစုရှိရှိကြတာခင်ဗျားတို့သူဘာနဲ့ရှူမှာဘာနဲ့ဆိုင်မှာမဟုတ်ရှူတဲ့အခါရှူစိတ်ကလေးပြတ်သွားပြီအဲရှူစိတ်ကလေးဆက်စိတ်ကလေးပြတ်သွားပြီဒါလက်ယုံပဲမှန်ပါကောင်းနေတာဖြင့်ဓမ္မဓမ္မဓမ္မတို့ဒီစိတ်တွေကပေါ်တဲ့အခါကျဆက်တမျိုးဟာနှမျိုးများပူပြီးကြတာပေါ်လို့ရှိသလားလို့မေးနေတာဖြစ်ပါဘူးဒါဖြင့်ဓမ္မတွေယခုဆက်တမျိုးကိုသိလိုက်တဲ့ပြင်တက္ကရာပြုတ်ပြီ 7မျိုးသိလိုက်တယ်ဗျအဲဒီစိတ်တွေပဲပေါ်တာပဲဆိုတာသိနေတယ်ဒါပဲစိတ်ပေါ်တယ်ပဲစိတ်ပေါ်တယ်ပဲစိတ်ပေါ်တယ်လို့ခင်ဗျားတို့ကအောင်းမြင်စိတ်ကလေးပေါ်တယ်အာဒါကြားစိတ်ကလေးပေါ်တယ်ဓမ္မတော်ရဲ့စိတ်ကလေးပေါ်တယ်ဓမ္မတော်ရဲ့စိတ်ကလေးပေါ်တယ်ဒါလာစားစိတ်ကလေးပေါ်တယ်ဒါရှုစိတ်ကလေးပေါ်တယ်ဒါရှဲစိတ်ကလေးပေါ်တယ်ဒီလိုဆိုရင်ပဲတက္ကရာရီပြုတ်တဲ့သုံးညနာဆိုင်နေပြီဒီကမှမဆိုင်သေးဘူးလားကောင်းပြီတဲ့တက္ကရာပြုတ်မှဝိပဿနာတက္ကရာချုပ်တာကြတော့လွယ်သွားပြီဒကာရမတို့ ပတ္တတကိုဖြုတ်ဖို့ရကြတော့ဝိပဿနာရှိမှရမယ်မှန်ပါဗျာပတ္တရဖြုတ်တော့မယ်ဆိုတော့ဝိပဿနာရှိမှရမယ်ဆိုတဲ့ဒကာရမတွေလေးစားဆိုမှန်လိုက်မှန်ပါဗျာအဲဒီတိုင်းကတော့တက္ကရာဥက္ကမပြုတ်နေတာပါဘုရားဘုရားခိုင်နေနေတယ်ဘောဖြစ်ပြီးဒီကရာနေပြန်တော့တက္ကရာကခိုင်နေတယ်ဆိုတော့တက္ကရာယူပဲယူနေပဲဘူးလားယူနေတော့ဒါလေးတွေတစ်ခုပေါ်လာတာ တခုပြက်သွားတာကိုမြင်ဝတာရင်အော်ဒုက္ခငါလည်းမဟုတ်ဘူးပြက်လည်းပြက်တယ်ဆိုတော့မှငါမဟုတ်ဘူးဆိုတာကတက္ကရာပြုတ်သွားတယ်ပြက်လည်းပြက်တယ်ဆိုတာကတတ္တရာပြုတ်သွားငါမဟုတ်လို့ပြက်တယ်သဘောကျငါမဟုတ်လို့ဆိုတာဘာပြုတ်သွားတာပြက်တယ်ဆိုတာဩငါမဟုတ်လို့ပြက်တာပဲဆိုတာလေဒီနှလုံးမတွဲရမဖြစ်ပါဘူးကျေနပ်ပလားကျေနပ်ပါဗျာ ကမောင်တာအလုတ်တရားမှာဖြင့်အမှန်ဗုဒ္ဓံပေါ့မှန်ပါပါဗျာအမှန်ဗုဒ္ဓံမေဃာရမတို့ဒီတိုင်းလုပ်ကြရမှာနော်မှန်ပါဗျာငါမဟုတ်လို့ပြတ်တာပဲမှန်ပါဗျာငါမဟုတ်ပြတ်တာပဲဆိုတာငါမဟုတ်ဆိုတာလေသိလိုက်တဲ့ဖြင့်ဗာပြုတ်သွားတယ်အဲသက်္ကာရတိပြုတ်သွားပြတ်တာပဲလေအပြက်ကလေးမြင်လိုက်တဲ့အခါကျအာသက်္ကာရတိပြုတ်သွားတာပဲဆိုတာသိလိုက်ပြန်တယ်တဲ့ကောင်းပြီဒါဖြင့်အာ ဒကာဓမ္မတို့အဖြစ်မြင်သက်ကာယအပြည့်မြင်သတ္တပြုတ်ပါတယ်အဖြစ်မြင်သက်ကာယပြုတ်တပည့်ကြအပြည့်မြင်ဩဒါကြောင့်ဖြစ်ပြရှုကြဆိုတာကိုပေါ်လာတယ်ဘုလားဒါကြောင့်ဖြစ်ပြရှုကြဆိုတာကိုဆိုတာဒကာဓမ္မတွေကောင်းကောင်းကြီးရှင်းတော့ဖို့တက်မှာရှင်းပါပါဒါဖြင့်ဖြစ်ပြမှတပါရှုเสียမရှိဘူးရှိပါဘူးဖြစ်ပြမှတပါရှုပါဘူးဖြစ်ပြမှတပါရှုเสียမရှိဘူးဆိုတာဖြင့် အလုံးကိုပဲခင်ဗျားတို့နည်းနည်းချိတ်ချိတ်နဲ့ဩဒါနဲ့ဒါရှိရလို့ရှိရင်ဖြင့်ဘယ်နည်းမှတို့တွေကားလို့ဆိုရင်ဥပဒနာညာမလာပါနဲ့ဆိုလို့ရပါအောင်မလားမရပါဘူးဗျာအဲ့တော့ဥပဒနာညာကဒကာဓမ္မတွေဝန်းထဲမှာထားပါတဲ့ဥပဒနာညာ၅ခုနော်ဥပဒနာညာက၅ခုထားပေးပါတဲ့အဲ့ဒီဥပဒနာညာ၅ခုနဲ့ဥမ္မာတာကမျက်လုံးနဲ့မြင်စိတ်ကလေးပေါ်တယ်မြင်စိတ်ကလေးပေါ်ပြီးကာလား ရဆိုသူမပြတ်ပဲဘူးပြတ်ပါဘူးဒီတက်မှာဖြစ်ပြီးနဲ့မှာပြတ်တာဥက္ကမောင်ကြီးတက်မှာဖြစ်ပါဘူးနဲ့မှာပြတ်ပါဘူးပြတ်သွားပြီလို့ဆိုတော့ပြတ်သွားတာဒီကခန္ဓာကိုယ်ရဲ့မဲ့နဲ့သိပြလိုက်ဥပဒနာရှိပြလိုက်ရှိပြလိုက်တဲ့အခါတော့အပြဲမဲကြိုက်သွားပြီအပြဲမဲအပြဲမဲကြိုက်သွားတဲ့အခါကျတော့ဟောဒီမဲ့ဟာဘာလို့ပါလိမ့်မလို့မေးတဲ့အခါကျတော့ဟောဒီမဲ့ဟာ သက္ကာယနဲ့သတ္တရကိုဖြုတ်နေတဲ့မက်ပါလားပေါ်လားပေါ်ပါဒီမဲ့ကဘာလို့တာပါလဲသက္ကာယအင်းတရားဓမ္မတွေသက္ကာယနဲ့သတ္တရဖြုတ်တဲ့မက်ဖြစ်လေသောကြောင့်ဩအပေသွားမဲ့တရားနှစ်ခုကိုအမြင့်ဖြတ်ပေးတာသူသူပါလားဆိုတာပေါ်လားမှန်ပါဗျာအပေသွားမဲ့တရားနှစ်ခုကိုဖြတ်ပေးလိုက်ဖြတ်ပေးလိုက်တာမှန်ပါဗျာမက်ပဲဆိုတာပေါ်လားဗျာဓမ္မတွေ အမတန်ကိုပဲလို့တရားမှာဖြင့်ဒါခေစီတွင်းကြပြောနေတော့တယ်ဆိုတော့မှတ်ရလိမ့်မယ်မှန်ပါဗျာရှင်းပြီနော်ရှင်းပါဗျာကျင်းနေရင်အပြည့်နဲ့မဲ့နဲ့ဥက္ကမောကိုက်ပြီစီနော်မှန်ပါဗျာဒါရပင်ဓမ္မတရားတွေမျိုးလုံးက ပေါ်ပြီးတဲ့ကာလပြက်နဲ့မဲ့နဲ့ကြိုက်သွားမျိုးလုံးကအပြဲအင်းဒါလေးမရှိဘူးလို့သိတာကမဲ့မဲ့အင်းဖြစ်လဲဖြစ်တယ်ဖြစ်လဲဖြစ်တယ်ကိုဖြစ်လဲဖြစ်တယ်သိတုန်းကဗာရမတို့တက္ကရာပြုပြက်လဲပြက်တာသိလိုက်ပြန်တော့ဟောဒါပြန်ဒီမဲ့တွေကားလို့ရှင်ဖြစ်ပြက်သိတယ်မဲ့ဖြစ်လေတော့ကြောင့်ဒိဋ္ဌိဖြုတ်တယ်မဲ့ပါလားမှန်ပါဗျာတခါကြဒါပြန်ဒိဋ္ဌိပြုတ်တယ်ပြုတ်တယ်စဉ်းစားကြည့်ပါလားတဲ့ဒကာရမတို့ဖြစ်တာလဲ အဲသက္ကုဉ္ဇဉ်စိတ်ကလေးပဲပြတ်တာလဲသက္ကုဉ္ဇဉ်စိတ်ကလေးပဲဆိုတော့ပုဂ္ဂိုလ်သတ္တဝါပြတ်တာလားဝိညာဉ်နဲ့ခန္ဓာပြတ်တာဒါဖြင့်တရားဓမ္မတော့ဝိညာဉ်နဲ့ခန္ဓာပြတ်တယ်ဆိုဖြင့်သုံးရတာတရားသုံးရတာတရားကိုခင်ဗျားတို့မိအောင်ရှုနေတာပဲပုဂ္ဂိုလ်သတ္တဝါမဟုတ်လို့ဒေဥစ္စာဒီ ပျက်စီးတဲ့ပုဂ္ဂိုလ်လိုတတ္တဝါကြိုက်နေလုံးဝကိုမကြိုက်တော့ပါဘူးဆိုတာမသိကြဘူးလားသိကြပါဘူးဒီကသံဃာဖြစ်သေးဘူးလားပုဂ္ဂိုလ်လိုတတ္တဝါကြိုက်နေဘာမျိုးဆက်သွယ်နေသေးလဲဘူးဖြစ်ပြီးပြတ်သွားတဲ့ဓမ္မတွေကလေပုဂ္ဂိုလ်လိုနဲ့လည်းအဲတတ္တဝါကြိုက်နေတော့မစောပုဂ္ဂိုလ်လိုတတ္တဝါကြိုက်နေဘယ်နည်းမှမကြိုက်ပါဘူးရှင်းမလားရှင်းပါပါပုဂ္ဂိုလ်လိုတတ္တဝါကြိုက်နေမကြိုက်ပါဘူးဆိုတာသိတော့မှဩဒါသုံးမြတ်အမြင်တာပါလား ဒုက္ခမပေါ်လိုက်တယ်သေချာပေါ်ပြီတရားဓမ္မတို့ပုညတမြင်တာပါလားဆိုတာဖြင့်တဲ့နေရာကျသွားပြီဒါဖြင့်မရှိဘူးမရှိဘူးလို့သိတဲ့ပုဂ္ဂိုလ်များပုညတမြင်နေတာပုဂ္ဂိုလ်တ attva စိတ်ဓာတ်ကိုသိနေတာပဲသူကတည်းကျင်납ပလားကျင်납ပါဘူးဒါဆိုမြင်တဲ့ကလေးကချုပ်သွားပြီဘဒ္ဒဝသနာကမသေးသေးတဲ့ကာလပါဏသင်္ခါရတရားတွေက ပေါ်နေဦးမှာကိုမပေါ်ဘူးလားအင်းဒါပြန်ရာဓမ္မတို့မြင်ပြီးခါလာရာဓမ္မတွေဝန်းထဲမှာဝန်းတာတယ်ဥက္ကမောရဝန်းတာတယ်မှန်ပါပါအင်းဝန်းတာတဲ့သဘောလေးမပေါ်လာဘူးလားအင်းဝန်းတာတဲ့သဘောလေးကလည်းအင်းဖြစ်တာသိတော့အင်းဒါသတ္တတက္ကအပြုတ်ပြန်တာပဲဝန်တာတဲ့စိတ်ကလေးပေါ်တာပဲအင်းပြတ်တာသေးတော့ဘာသာပြုတ်တာပဲဆိုရင်ဩဒါဖြင့် ဝန္တာတဲ့စိတ်ကလေးကလည်းအဖြစ်ပြက်ပဲဆိုပြီးဒီကလာနောက်ကမက်လိုက်ပြလိုက်မှန်ပါဘူးရှိကဖြစ်ပြဲရှိကဖြစ်ပြဲအဲ့ဒီလိုလေးလိုက်လိုက်လိုက်လိုက်ပေးလိုက်တော့ဒကာဓမ္မတွေဝန်တာတဲ့နောက်ကဝန်တာတဲ့ဓမ္မလေးလည်းချုပ်သွားပါရဲ့နောက်ကဝန်တာတဲ့ဓမ္မလေးချုပ်ကြောင်းပြီးတဲ့မက်ခရီးကလည်းလိုက်လာတော့အင်းဖြစ်တဲ့နဲ့မက်နဲ့ကြိုက်သွားတော့ကိလေသာကိုကြားမချောဘူးချားရရချားပါဗျာ သိကြပါလားသိကြပါပါဟောဒါဘယ်မဲ့ကြောင့်ဒီဝန္တာတဲ့စိတ်ကလေးပေါ်ပါလိမ့်မလို့ဆိုတော့အိုးတရားဓမ္မတို့မြင်တဲ့စိတ်ကြီးတွေမြင်တဲ့စိတ်ကရှင်းရှင်းပြုထားကြတာနဲ့ဝန္တာတဲ့စိတ်ကလေးပေါ်မှန်ပါဗျာသဘောကျဒါဖြင့်မြင်တဲ့စိတ်တွေကလည်းဆိုလို့ရှိရင်ဖြင့်သူပြက်သွား냐တော့လေအကြောင်းကျိုးဆက်ပြီးကြလားနေခဲ့ပြန်တာ အကြောင်းကျိုးဆက်ပြီးကြလားဝမ်းသာတဲ့စိတ်ကိုပေါ်ခွင့်ပေးပြန်တော့ကြောင့်ဥစ္စေတာလည်းလွတ်ပါတယ်မှန်ပါဗျာတပည့်ကြဥစ္စေတာရောမှန်ပါဗျာသေသေးချာချာမှတ်နော်ဒီနေ့တရားလွယ်လွယ်နဲ့ခက်တယ်မှန်ပါဗျာလွယ်လွယ်နဲ့ခက်တယ်ကိုမရှင်ရမလွယ်ဘူးမှန်ပါဗျာဒါဖြင့်ဒကာဓမ္မတို့သူတို့အနေနဲ့သူတို့အကြောင်းကျိုးဆက်တာသိပြန်တယ်ဥစ္စေတာမလွတ်ဘူးလားမှန်ပါဗျာအင်းဒီတရားက ဇက်ဝဉ္ဇဉ်စိတ်ကပြက်ပြီးဘာမှကျိုးမပြုပဲဘူးလို့ရှိသေးရလားဖြစ်ပါဘူးအဲတော့ဝန်တာတဲ့စိတ်ကိုပေါက်ခွင့်ပေးခဲ့ပြီမှန်ပါဗျာမဟုတ်လားဖြစ်ပါဗျာဒီကမောင်ရှင်းနပ်ပလားဒီလိုဆိုတော့ဟိုစိတ်ကလေးကပြက်ပြီးပြက်သွားတာပဲလားလို့ဟုတ်သေးရလားဟုတ်ပါဘူးအကြောင်းအကျိုးလေးဆက်ထားတယ်ဆက်ထားတော့ပြလိုက်ပြန်တော့လေအဲဟိုအရင်ပြက်ကိုမြင်ချင်းနေဒကာရမတို့တက္ကရာလည်းပြုတ်တယ်တတ္တရာလည်းပြုတ်တယ်အုပ်စေရလည်းပြုတ်တယ် ဒီမြင်တဲ့ကလေးမှလေချက်ပြမြင်လိုက်တာဒီဒိဋ္ဌိကမျိုးပြုတ်တာဒါဖြင့်တရားဓမ္မတွေဒိဋ္ဌိပြုတ်ကြတဲ့ကိုကဒေဥ္စာဒီပုဂ္ဂိုလ်တ attva နဲ့ဆက်သေးရတယ်ဒါဖြင့်သုံးညနာတရားနာရမှနိဗ္ဗာန်မြေပုံအစရတယ်ဆိုတာပေါ်ပြီဒါရမက်ကိုပေါ်လာပေါ်လာဘူးလားဒါကလမ်းမြောင်ကလေးမက်ပေါ်လာတော့ခုနကဒါကငါးပေလမ်းကနေပြီးဟိုရှစ်ပေလမ်းကိုကူအောင် ငါးပေလမ်းကဥပဒနာမဲ့ငါးပေလမ်းညောင်ကြီးတက်တယ်မှာရှစ်ပေလမ်းတက်တဲ့မဲ့ရံလမ်းကိုတက်မှာအဲ့ဒီမဲ့ရံလမ်းကနေသွားမှနိဗ္ဗာန်ရောက်မှာပါဗျာဒါဖြင့်ငါးပေလမ်းမှာမတွေ့သေးတဲ့ပုဂ္ဂိုလ်ကရှစ်ပေလမ်းကို တွေ့နိုင်ပါ့မလားရှစ်ပေလမ်းမှာမတွေ့တဲ့ပုဂ္ဂိုလ်လည်းနိဗ္ဗာန်တည်းဟူသောငင်းရဌာနကြီးရှစ်ပေလမ်းထဲမှာသူကတဲဖောက်ထားတာဖြစ်တော့ရောက်နိုင်ကြမြင်သေးရဲ့မမြင်ပါဘူးဒါကြောင့်နိဗ္ဗာန်သွားကြလို့ရှိရင်ဖြင့်ဘုံရတဲ့ဆိုင်တဲ့ငါးပေလမ်းကနေသွားမှန်ပါပါဗျာ ပေါ်ရပေါ်ပါဗျာတော်တော်ရေးကြီးတယ်ဆိုတော့ခင်ဗျားတို့စိတ်ထဲမှာပဲကြီးရလားကြီးပါဗျာကြီးပြီးအောင်ကြီးစမ်းပါလို့ဆိုတာကိုတိုက်တွန်းရတယ်မှန်ပါဗျာမြတ်မလို့ရှိရင်လည်းခင်ဗျားတို့ဒိဋ္ဌိသုံးမျိုးခံနေပြီရှင်မပြန်ဥပါဒံသွားပြီနော်မှန်ပါဗျာဥက္ကမောင်ဒိဋ္ဌိသုံးမျိုးလောက်ကြောက်ရကောင်းတော့ဘယ်ရှိမလဲမရှိပါဘူးဘုရားဖြစ်ပြမြင်လိုက်တဲ့ကတက္ကရာကောပြတ်ပါပါတတ္တရာကောအော်သူပြတ်သွားပြန်လားသူအကျိုးဆက်ကြရတာဒါလည်းဥမာပဲဆိုတာသိတယ်ဖြင့်ပြတ်သွားတဲ့တရားဟာလည်း ပြက်သွားဘာမှမအကြောင်းကျိုးမရှိတာဘူးလေယူမိတာတော့ဟုတ်သေးရဲ့လားအင်းအကြောင်းကျိုးတော့ဆက်ထားခဲ့သေးတယ်အဲဒီလိုတခုတည်းနဲ့သတ္တရဥစေရရောတက္ကာယရောပြုတ်ပါလေဒါဖြင့်ဒကာရမတို့ဒီလိုဖြစ်တဲ့မြင်တဲ့ပုဂ္ဂိုလ်အပြင်သုံးမြတ်တရားကိုလူဥပဒနာပွားဖို့သုံးမြတ်တရားကိုအဲဥပဒနာပွားလိုက်တော့လမ်းမြောင်နေဖြစ်တဲ့မငါးပေလမ်းရောက်လာငါးပေလမ်းရောက်ရင်ရှစ်ပေလမ်းမွေးတော့မွေးတာပါ တပည့်ကြအရှိခိုးလမ်းရောက်လို့ရှင်နိဗ္ဗာန်ဒီကောမျိုးလုံးမိသွားရောက်တော့မှာပဲရှင်းကြမလားဩဒါဖြင့်နေရာကြလိုက်တယ်ဒကာရမတို့အဲ့ဒါဖြင့်မြင်စိတ်ကလေးကိုရှုလိုက်ကြပါလားတကယ်စိတ်ကလေးပေါ်ပြန်တော့ဘာလုပ်ကြအောင်လဲဒီဘက်ရှုလိုက်ကြဒကာရမတို့ဒီဘက်ရှုလိုက်ကြတဲ့ကောက အော်ဖြစ်ပြီးပြတဲ့ဓမ္မလေးပဲဆိုပြီးကလည်းရှုလိုက်တော့မဖြစ်မလားဘူးဖြစ်ပါဘူးဒါပြန်ဖြစ်ပြမဲ့ဘာမကြိုက်ဘူးလားဒီပြမဲ့သွားကြိုက်တော့အော်ဒီမဲ့ဒီကားလို့ရှင်ဘာသာစုရပါလိမ့်မလို့ဆိုတော့အိုးဒီမဲ့ကဟိုဖြစ်ပြငလိုက်တဲ့အတွက်ဖြစ်ပြတဲ့နေရာမကဘူးသတ္တရရောဥစေရရောတက္ကရာရောအကုန်ဖြစ်ပဲသဘောကျဒါပြန်နဲ့ ကိလေသာမာရင်တော့ကိလေသာမိုက်ခေါ်ဆိုတဲ့ကိလေသာတတ်တယ်ဆိုတော့ဒိဋ္ဌိကိလေသာတွေဥပါဒံမတတ်လိုက်ဘူးလားတတ်ပါဗျာသိကြပါလားဒါဖြင့်ဒကာဓမ္မတို့မြင်စိတ်ကလေးပေါ်မြင်စိတ်ဖြစ်ဖြစ်ရှိကြားစိတ်ပေါ်ရင်မြင်စိတ်ကလေးပေါ်ရင်စားစိတ်ကလေးပေါ်ရင်ကိုယ်ပေါ်မှာရားစိတ်ကလေးပေါ်ရင်ရားစိတ်ဖြစ်ဖြစ်ရှိဒီကဘာမှမရှိဘူးအဲကိုယ်ပေါ်မှာလေလေလေမြင်လိုက်တိုက်လာတဲ့ကကောင်းစိတ်ကလေးပေါ်ရင်ကောင်းစိတ်ဖြစ်ဖြစ်ရှိ ကောင်းစိတ်ကဖြစ်ပြရှုတာကမှတ်တယ်တပည့်ကြကဲဒါဖြင့်ဓမ္မတို့ဝန်တာတဲ့စိတ်ကလေးပေါ်ရင်ဟောအဲဝန်တာတဲ့စိတ်ကလေးပေါ်ရင်အဲဝန်တာတဲ့စိတ်ကလေးပေါ်လို့ယဉ်ထုတော်နေတယ်နည်းနည်းရှုပြည့်မြင့်ပြီခလားဒါကြတော့ယဉ်ထုကတော်တော်ခဲတယ်ကောင်းပြီဒါဖြင့်ဝန်တာဝန်တဲ့စိတ်ကင်းတဲ့စိတ်ကလေးပေါ်ရင်ဟောအေးဘာမှမရှိဘူးဗျာပြင်းရတဲ့၆လည်းမရှိဘူးခင်ဗျာ အတော့တော့သုံးလမ်းမရှိဘူးဆိုရင်ဒါလေးတစ်ခုထည့်ရှုနေမှန်ပါဗျာဆောင်းအားထုတ်တဲ့စိတ်ဝင်အောင်ဒီစိတ်လေးကိုလည်းရှုအဲ့ဒါရှုစရာဟာအားလက်ခွင့်ရသေးရဲ့မရတာဓမ္မတွေသဏ္ဍာန်နိုင်သက်္ကာရပြုတဲ့မဲ့နယ်ကြီးမနေရဘူးလားဘုံသိရတာကြီးပါပဲအဲသိကြတဲ့ဒီစိတ်တွေလှည့်ပြီးဒီကလာပေါ်ရကိုယ်သာလိုက်ပြီးရှုနေကြမယ်ဆိုလို့ရှိရင်ဖြင့် ရှေ့ကသုံးမြတာနောက်ကမက်ကမှန်ပါရှေ့ကသုံးမြတာနောက်ကမက်ကတနည်းရှေ့ကအနိစ္စနောက်ကမက်ကအဲရှေ့ကဒုက္ခနောက်ကမက်ကအဲရှေ့ကအနတ္တနောက်ကမက်ကအဲရှေ့ကဒုက္ခသစ္စာနောက်ကမက်ကသစ္စာဒါပဲတစ်ထပ်သေးပဲဓမ္မတော့ဩဒါပြန်မက်ဖို့ရဖို့အလုပ်ဒီကားလဲဆိုရင်ဖြင့်သုံးမြတာကကျေးဇူးပြုမှရပါကလားမှန်ပါဗျာ ရှင်းမလားရှင်းပါပါဗုညတကကျေးဇူးပြုမှရပါကလားဆိုတာပေါ်လာတယ်ဒါရင်တရားဓမ္မတွေအားလုံးပဲခင်ဗျားတို့ပြဲတယ်ပဲမရောအတွဲတယ်အိမ်တွေကအဲ့တော့ အားလုံးဆက်တည်ရှိတဲ့နဲ့ကဖြစ်ပေါ်တဲ့အခါကြလို့ရှိရင်ဘယ်နှမျိုးများပေါင်းပေါ်နိုင်သလဲတမျိုးတည်းပေါ်နိုင်တယ်အဲ့ဒီတမျိုးဖြစ်ပြက်ကိုနောက်ကဥပဒနာမဲ့လိုက်ပြောင်းလိုက်ပေးဦးမှာသဘောကျဩဥပဒနာမဲ့လိုက်ပြောင်းလိုက်ပြီးကြလားဒကာရမတွေကပေးလိုက်ပြီးဆုံးမဖြင့်ဒီဥပဒနာမဲ့တွေကားလို့ဆိုလို့ရှိရင်ရှေ့ပိုင်းကိုဖြစ်ပြက်မြင်တဲ့ဖြင့်လေဒိဋ္ဌိသုံးပါးကိုလည်းသူခွာပေးတယ်ဆိုတော့လည်းသိကြပြီသိကြပါဘူးဒိဋ္ဌိသုံးပါးရင်ခွာပါကလားလို့မဲလိုက်တော့ မြင်တယ်မြင်တာလေးဖြစ်ဖြစ်ရှုလိုက်တပည့်ကြရပါဖြစ်ဖြစ်ရှုတော့မြင်တာကဖြစ်ပြအိဋ္ဌာချေနောက်ရှုတာကမဲ့ဖြစ်သွားရအကယ်တွေကဓမ္မတွေကမလိုက်တော့ပါဘူးဆရာဘုန်းကြီးကတော့သင်ရှားပါရဲ့သင်မဲ့တဲ့ချက်အောင်လားလဲဟေးလာရဖန်းရှုဖေးတပည့်ကြအတွင်းရတဲ့သုံးယောက်လာရင်တော့အင်းဘယ်သူမှမရှိရင်အိမ်သင်တစ်ခုလှည့်ရှု ဘယ်သူမှမရှိရင်အိမ်တန်ကုလက်ရှုလို့ပြောတော့အဲဒကာဓမ္မတွေအားသေးရလားအေးဒါကြောင့်ဒကာဓမ္မတို့အပြင်ကရင်ရှုလိုက်ပြဲတယ်မရှိတော့မရှိကိုယ့်ကိုအတွင်းမှာပြန်လှည့်ဆိုတော့ပင့်ကူဥပမာကြီးဘုန်းကြီးအရင်တုန်းကလည်းပြောပြောထားတယ်။အင်းလှုပ်ရကိုလည်းလှုပ်ရမရှိရင်အလဲထိုင်လို့ပြောဘူးလား။အဲ့တော့အလဲထိုင်ပြလိုက်လို့ရှင်ဓမ္မတွေ အလုံးလက်မဖြစ်သေးရလားမဖြစ်ပါဘူးဗျာအလုံးလက်ရှိပဲဖြစ်သွားတယ်ဆိုတာသိကြသွားသိကြပါဘူးမသိကြဘူးလားသိကြပါဘူးအဲ့တော့အလုံးလက်ရှိဖြစ်တော့ဘာနဲ့အကျိုးများပါသရုံခရားလို့မေးတော့ဒကာဓမ္မတို့သံဃာပြတ်တယ်မှန်ပါပါဗျာဒါနဲ့ဒီလုပ်တွေလုပ်နေတဲ့ခါကျတော့ဘာကျေးဇူးများသံဃာပြတ်တယ်ဆိုတော့ဒကာဓမ္မတွေသံဃာပြတ်ပုံလေးလေအလုံးလို့လို့ကျေးဇူးခံစားရပုံလေးကလည်းမှတ်လိုက်ပါဦးဥမာမြင်တယ် မြင်တဲ့စိတ်ကလေးကိုဖြစ်ပြမရှိမိဘူးဆိုရင်ဖြင့်ဒကာဓမ္မတွေကလိုချင်တယ်ဆိုတာလာလိမ့်မယ်တဏှာလာပြီလိုချင်ရင်ဆွဲလန်းတယ်ဆိုတာရောလာမှာအထုမယ်ဆိုတာရောဟောတဏှာဥပါဒံကံဆိုတော့အနာဂတ်ဘဝဇတိဇရာမရဏမလာပါနဲ့ဆိုလို့မရပါဘူးဩဒါဖြင့်အင်းရှေ့ပိုင်းကဒိဋ္ဌိဖြုတ်တယ်နောက်ပိုင်းကသံဃာဖြတ်တယ် မက်ခင်လောက်ကမက်ခင်ဒီရှေ့ပိုင်းမှာဘာလုပ်တော့နောက်ပိုင်းမှာဘာလုပ်တော့ဩဒါပြန်မက်ခင်ဒီကားလို့ဆိုရင်နှစ်ဖက်ကိလေသာတွေကိုဒကာဓမ္မတွေပြစ္ဆုပန်ကိလေသာကိုလည်းပြစ္ဆုပန်ဒိဋ္ဌိကိလေသာတွေကိုလည်းအဲဖြည့်စည်းတာလဲသူပဲအနာဂတ်သံဃာကြီးမဆက်ပြအောင်လုပ်တာလဲဩဒါပြန်ဒကာဓမ္မတို့ပြစ္ဆုပန်မှလည်းခင်ဗျားတို့အပယ်သွားမဲ့တရားငြိမ့် တန်လျာမှာလည်းတဲ့အနာကအကြောင်းရွတ်ဆောင်မဲ့တရားတွေလည်းသိဩဒီပုဂ္ဂိုလ်ဖြင့်ဒီဘုရားဒီ ဒီခဏနဲ့ပြီးတော့မှာပဲဆိုတာသိချသွားတာဘာမှတန်ရမရှိနဲ့တာအလေကနေရွတ်ဆောင်သွားတယ်အင်းပြစ္ဆုပန်ဒိဋ္ဌိရောဖြစ်နိုင်သေးရဲ့လားအင်းပြစ္ဆုပန်ဒိဋ္ဌိမရှိတော့ကြောင့်လည်းပယ်သွားရရှိသေးလားအင်းဒီမောခင်လည်းဖြစ်ပြရှုလိုက်တဲ့အတွက်နောက်ကတဏှာဥပါဒံကံတွေရောလာခွင့်ရတယ်မရပါဘူးဩဒါဖြင့်ရှေ့ဘိုင်းကဒိဋ္ဌိတတ်တယ်နောက်ဘိုင်းကသန္တရာဖြစ်တယ်ရှေ့ဘိုင်းကဒိဋ္ဌိသံဃာနောက်ဘိုင်းကဟာ ပေးပြောတာပေါ့မသိပြောသေးဘူးလားဩသံဃာဖြတ်လို့ရှင်ဘယ်များတည်းလို့ရောက်မှာတော့အာရဃဓမ္မတွေသံဃာဆိုတာဒုက္ခသစ္စာဖြတ်လိုက်တာမှန်ပါဘူးသံဃာဆိုတာဘာပါလဲဒုက္ခသစ္စာဖြတ်လိုက်တဲ့ဥစ္စာဝဒီပြတ်တဲ့ပုဂ္ဂိုလ်ဟာဖြင့်ဒုက္ခသိမ့်ပေါ်လို့ဆိုယူမှတပါဘာမှမရှိပါဘူးမှန်ပါဘူးသဘောကျဒါဖြင့်ဓမ္မတို့အော်ဒီ7ခုဒီကားလို့ဆိုရင်သိလည်းမများပါဘူး7ခုဆိုတော့အင်း ဆက်တလုံးများလုံနေရမှာလားလို့ဥက္ကမမမေးရင်လွဲလိုက်မယ်မှန်ပါဗျာဆက်တခုရှင်ညာဆိုတဲ့တခုလောက်ရပါတယ်မှန်ပါဗျာဆက်တခုရှင်ညာဆိုတဲ့တခုပဲလောက်ရပါတယ်ဆိုတော့ဒီတခုများဒကာဓမ္မတွေအများသေးတယ်တော့မငြိပါနဲ့တော့ဟမ်ညည်ရင်လေလားမငြိပါဗျာတခုလေးမှခင်ဗျားတို့ရတယ်ဆက်တခုရှိတဲ့နဲ့ကဒီတခုလေးတောင်မှမမိဆွဲကြင်မိအောင်မလုံနိုင်ဘူးလားလို့မေးလို့ရှိရင်ဖြင့် တရားဓမ္မတို့အမတန်လည်းကိုယ်ကလည်းမျက်နှာအောက်ကြပါတယ်ဆယ်တခုရှိတဲ့နေကတခုလေးပြင်မိအောင်ပါမဟာတာလေးတော့ပြင်လက်မလို့စီပါနဲ့ဆယ်တခုစလုံးမမိရင်နေပါစေတခုတခုမိရင်ကြိုက်ပါပြီဆိုတဲ့ဥစ္စာတခုတခုပေါ်လို့ပြောတဲ့စကားလဲမှတ်ပါတယ်ဒီတခုလေးမှမမိတော့ဘူးဆိုလို့ရှိရင်ပြင်ခင်ဗျားတို့ကဘာမှမသိတဲ့အဝိဇ္ဇာဖြစ်မှန်ပါဗျာဘာမှမသိတဲ့အဝိဇ္ဇာဖြစ်တော့ဝိဇ္ဇာဖြစ်เสีย သင်္ခါရဖြစ်เสียအဝိညာဏဆိုတော့ပရိစ္ဆေမရောက်သေးဘူးလားအဲရောက်သွားတဲ့အခါကျတော့အပေပရိစ္ဆေဝိညာဉ်ဟုတ်လားနာယသူတိပရိစ္ဆေဝိညာဉ်ဝိညာဉ်ဝိညာဉ်ဝိညာဏဘဝိညာဉ်ဖြစ်ဖြစ် ဝိညာဇာတိကြီးပဲဇာတိပိဒုက္ခသစ္စာတပတ်ကြဇာတိပိဒါပြန်ခင်ဗျားတို့ခိုးခိုးရမှဖြစ်ပြီဒီတစ်ခုလေးမမိလိုက်ရင်အဝိဇ္ဇာလာပေါ့ဒီတစ်ခုမမိလိုက်ရင်ဒါရင်ဒီတစ်ခုမှမမိဘူးလို့ဆိုရင်ကျွတ်တို့ပါတနေ့ဒီနေ့ကြည့်လိုက်တာမျက်လုံးကအများကြီးမြင်ပါတယ်မြင်နေရတယ်မျက်လုံးပြက်တာတစ်ခါမှမမြင်ဘူးမျက်လုံးစိတ်ကလေးပြက်တာတစ်ခါမှမမြင်ဘူးဆိုလို့ရှိရင်အော်တနေ့လုံးဘာလုပ်နေပါလဲ။အိုးအပေသွားနေတယ်လို့ပြောလိုက် အဲ့ဒါရိုးရိုးသားသားပြောတာလို့မှန်ပါဘယ်လိုမှမလိမ့်သေးလားယဘာလို့တော့မှန်မှန်ပြောတယ်ဘယ်ဒီကုတ်ငယ်လုံးနဲ့ကြည့်ကြတယ်ရဲနဲပါဘူးဟိုရင်းကြည့်လိုက်ဒီရင်းကြည့်လိုက်ဟိုလူလိုက်ကြည့်လိုက်ဒီလူလိုက်ကြည့်လိုက်တခါမှဒီမြင်တဲ့ကလေးပြပါလေလည်းမရှိမိဘူးဆိုတော့ဒီကုတ်တန်တာမှာဒုက္ခရောက်နေတာတခါမှမကြည့်မိဘူးဖြစ်ပြရတာဒုက္ခသစ္စာအဲ့ဒီဒုက္ခသစ္စာတခါမှမကြည့်မိဘူးဆိုတော့ကသူက ဒုက္ခေအညာဏံဆိုတဲ့ဒုက္ခေဒုက္ခသစ္စာနဲ့အညာဏမသိခြင်းတွေအဝိဇ္ဇာဝိဇ္ဇာပဲကွာဆိုတော့အဝိဇ္ဇာဖြင့်ဘယ်နဲ့ဆိုကြအဝိဇ္ဇာဖြင့်ဟောဒါပြန်ဝိဇ္ဇာဖြစ်တော့သင်္ခါရကမနေတော့မနေပါဘူးသင်္ခါရမနေတော့ဝိညာဉ်ကပေါ်ရတော့မယ်မပေါ်ရပဲဘူးလေဒါဖြင့်ဓမ္မတို့တနေ့လုံးမှတစ်ခါမမြင်တဲ့ပုဂ္ဂိုလ်များဗာများလုံနေကြတော့မေးတော့အိုးကျုပ်ပြန်ပဲကြီးသွားနေတယ်လို့ပြောလိုက်ရင်းနေပါလားဘယ်လိုဖြေထွက်ကြမလဲအဲ့ဒါခင်ဗျားတို့က မသိတဲ့ပုဂ္ဂိုလ်ကတော့အင်းကျုပ်ဖြင့်အကုသိုလ်တော့ဒီနေ့နင်းဘယ်လိုနည်းတော့ကျုပ်ဒီဘ누구နဲ့မလေးရမဖြစ်ခဲ့ဘူးဘ누구မှလည်းမလိန်ခဲ့ဘူးဘ누구မှလည်းမကောက်ခဲ့ဘူးအကုသိုလ်ကတော့ယနေ့အတော်နည်းတယ်ပြီးတော့ဥပုပ်ကလေးရရထားတော့ပါကောင်းတော့ဗောလေ ဆိုခြင်းဆိုမယ်ဆိုရင်ဆိုညာဆိုမျိုးလုံးကဗာပြည့်နေတော့အဲ့တော့ခင်ဗျားတို့ကပြောတာကကာယကံနဲ့ဝစီကံပြောနေတာမနှောကံကဘောပေါက်နေရင်းနေလားခင်ဗျားတို့ကာယကံနဲ့ဝစီကံကတော့ဗာပြည့်နေဘာရောက်ဝစီကံကတော့ကာယကံကဥပုံနေလေးကြတာချိန်ချင်းတွေ့ချင်းမလုပ်ဘူးပေါ့ဗျာဝစီကံကလည်းဘယ်လိုဧည့်သည်ပဲလာလာဒီနေ့တော့ပြန်မပြောပြရှင်နဲ့ဆိုပိတ်ရှင်နဲ့ပိတ်ထားတယ် မနောကကတော့ဘယ်နဲ့ဖြင့်မနောကပေါ်ကျမ်းပေါက်နေတယ်ဆိုတော့ဒကာရမတို့ခင်ဗျားတို့ကာယကံဝစီကံမနောကံတို့တယ်ဘယ်ကံကြောက်เสียကောင်းဆုံးလို့မေးလို့ရှိရင်မနောကံကြောက်เสียကောင်းတယ်ရိပ်မိဗလားဘယ်ကံကြောက်เสียကောင်းမနောကံကြောက်เสียကောင်းဆုံးပဲဆိုတဲ့ဥစ္စာသဘောကျကဲဒါဖြင့်ဒကာရမတွေလည်းဒါဖြင့်အကြောက်เสียကောင်းဆုံးအကံကံကိုမတားမိပဲဖြစ်နေတာပေါ့ မှန်ပါဗျာဘာမတမ်းမိလဲမှန်ပါဗျာဟုတ်ပါဗျာဘုန်းကလက်ကလေးနဲ့ဖရမှာဟုတ်လားနှုတ်ကလေးနဲ့ဖရမှာလည်းခင်ဗျားတို့ကလွယ်တယ်မှန်ပါတကယ်အတုံးတဲ့ဝန်းထဲမှာပေါ်ပြီးဒီကလာဒိဋ္ဌိကြီးဆွဲနေတဲ့အဝိဇ္ဇာသစ္စာလေးပါးမသိတဲ့အဝိဇ္ဇာပယ်ရမှာကြတော့ခင်ဗျားတို့ခဲရင်ခဲပါတပတ်ကြဒါဖြင့်အဝိဇ္ဇာအပယ်ခဲဆုံးပဲဆိုပြီးကြလားဝိပဿနာမပါဘဲနဲ့နိဗ္ဗာန်မရောက်ဘူးဆိုတာဥက္ကမောင်သိကြပါလားသိကြပါပါဒါဖြင့် မက်စိတ်ဒီပေါ်ရတာဘာကံတုံးလို့မေးလို့ရှိရင်ဒကာဓမ္မတို့ဖြစ်ဖြစ်ရှိတဲ့မဂ်ကံ၅ပါးမနောကံဗျာမှန်ပါဗျာတပည့်ရဒီမနောကံမှာမဂ်ကံ၈ပါးလာကံတော့မဂ်ကံ၈ပါးလည်းဘာကံတုံးမနောကံဒါမနောကံကနိဗ္ဗာန်ပေါ်နေလားခင်ဗျားတို့အကျုပ်တို့ဖြင့်အကုသိုလ်ဖြစ်ပါဥပါယကံနဲ့ဝစီကံလေးပြောနေနိဗ္ဗာန်ရမှာကံတစ်ခုမှမပါဘူးမပါဘူးဗျာအတော်ဆိုးရမနေဘူးလားခိုင်းတာဖြင့်ဒီနေ့ရစဘယ်ကံရေးကြည့်တယ်ဆိုတာပေါ်လာကြဘယ်ကံရေးကြည့်ပါ အဲမနောကံကတော့အရေးကြီးဆုံးပဲကောင်းတဲ့နေရာလောက်ပဲသူဟာခီးပေါက်ဆုံးပဲမကောင်းတဲ့နေရာမှာလဲသူခီးပေါက်ဆုံးပဲဆိုတာကသဘောကျဒါဖြင့်တရားတော်နဲ့ဥပဒနာဆိုတာဘယ်ကံထိန်းတာတော့ရှင်းမလားအဲ့တော့မနောကံထိန်းလို့ရှိရင်ကာယကံဝစီကံလုံးပါတယ်ဥပါဒံပါတယ်ကာယကံဝစီကံလုံးတယ်ဒါကြောင့်ဥပဒနာလုံးနေလို့ရှိရင်ဖြင့်ဒကာဓမ္မတို့ အလုံးစုံကုန်ပြီးတယ်ဆိုတဲ့အဓိပ္ပာယ်အတော်သက်ရောက်မသက်ရောက်ဘူးလားဒါရင်ဒါဖြင့်ဓမ္မတို့ဒီနေ့လုတ်တရားကိုခေါ်လိုက်တော့ကိုရှုတတ်ကြပါလားရှုတတ်ပါဗျာဘယ်လိုမျိုးရှုအောင်အင်းပြဲတယ်ကဘယ်လောက်ပါလဲအင်းရှုကောင်းတာဗျာအတွဲတယ်ကအိမ်တယ်ကပေါ်တော့ဘယ်မျိုးလဲပေါ်တယ်တမျိုးပဲပေါ်တယ်အဲ့ဒီတမျိုးကိုမဲ့ငါးပါးနဲ့ဒါဖြစ်ပြီးပြက်ပြီးဖြစ်ပြီးပြက်ပြီးလိုက်တာနေလိုက်နေလို့ရှိရင်ရှေ့တိုင်းက ခြေတိုင်းကဖြစ်ဖြစ်ကခြေတိုင်းဖြစ်ဖြစ်ကမြန်လိုက်တဲ့အတွက်ဒိဋ္ဌိသုံးမျိုးသေးတယ်မှန်ပါဘူးနောက်ပိုင်းကသံဃာဆက်တတ်တယ်တဏှာဥပါဒံကံပြုတ်ပြုတ်ဥက္ကမောင်ရှင်းရပါလားရှင်းပါပါခြေတိုင်းကဖြစ်ပြမြန်လိုက်တဲ့အခါကျတော့ဒိဋ္ဌိပြုတ်နောက်ပိုင်းကဥပဒနာဉာဏ်ကဘာသတ်လိုက်တန်လျာစခန်းပတ်လိုက်ရင်းမိကြအဲ့ဒါရှုပါများလာတော့ဒကာဓမ္မတွေဖြစ်ပြတရားဩငါတဏ္ဍာမှာဖြင့် အဖြစ်ပြမှာတပါဘာမှမရှိတာပါလားဆိုပြီးတော့ကိုယ်သေးတွေကိုမုန်းလိုက်မယ်မုန်းနေမဲ့ကငါပါပဲသဘောကျမုန်းပြီးကြတာနေမဲ့ပေပြီးရှုလို့ဘုန်းကြီးကတခါဆုံးမပြန်ဘူးအဲပေပြီးရှုနေပြီးကြတာမုန်းလာပြီမုန်းရတာနဲ့ပေရှုပြီးကြတာနောက်ကြတယ်ဒကာဓမ္မတွေဒီလိုပြန်ပေးလိုက်ညံနေရပါတော့နော်ဩဒီဥစ္စာတွေကလည်းဆင်ခဏခဏသေးနေတဲ့ဥစ္စာ မိမိဒီကားလဲရှင်ဘယ်လိုပါလဲမလို့ဆိုတော့ဒါဒီဝိညာဉ်နဲ့ခန္ဓာမိမိခန္ဓာပဲဟုတ်ပါဘူးဝိညာဉ်နဲ့ခန္ဓာမိမိခန္ဓာဒီကားလို့ဆိုရင်မိမိခန္ဓာကိုမိမိဉာဏ်နဲ့ကြည့်နေရတော့မိမိခန္ဓာဤဒုက္ခရောက်တာကိုမိမိမမြင်ပေဘူးလားမြင်ပါဘူး။ဩဒါဖြင့်ဤကာကုအရှုခံနေတာဒုက္ခပဲ။ဒုက္ခဤမြပဲ။ဒီလိုကြီးတဲ့ဒုက္ခရှိသေးရလားမရှိပါဘူး။အဲဒါဤကာဒုက္ခဤလိုကြီးတဲ့ဒုက္ခမရှိဘူးလို့ဒုက္ခကိုသာပိုင်းခြားပြီးကြည့်နေပေတော့ ရိနေရင်ချက်ချင်းဒီခမရတို့7မျိုးကုန်ချုပ်7မျိုးကုန်ချုပ်သွားတယ်7မျိုးကုန်ချုပ်သွားတော့ဒါဝိညာဏခန္ဓာနဲ့တကွတွဲနေတဲ့ယူဘခန္ဓာရောအာလုံးနဲ့ပြန်ခန္ဓာ၄ပါးဥက္ကမအကုန်ပြောက်မှန်ပါပါပြောက်သွားတာကဘာတွေပြောက်သွားကြုံမင်းဒုက္ခသစ္စာတွေပြောက် မှန်ပါရှင်းမလားရှင်းပါအဲဒုက္ခသစ္စာတွေပြောလို့ရှိရင်မဂ္ဂင်က၈ပါးဖြစ်ပြီလို့အောင်ပြီမှန်ပါဒါဖြင့်ပျောက်သွားတာကနိရောဓသစ္စာပေါ့ဗျာမှန်ပါပျောက်သွားတာသိနေတာကမဂ္ဂသစ္စာဆိုတာမသိကြဘူးလားအဲ့ဒီလိုတခါတည်းဒုက္ခချုပ်တဲ့ဖြစ်ပြဒုက္ခတွေချုပ်သွားတာကိုမြင်လိုက်လို့ရှင်တခါမြင်ပြီးရင်ပြန်ပယ်လေးပါးတခါပိတ်တယ်။ဘာကြောင့်လဲဒိဋ္ဌိကိုမဲ့နဲ့ ၈ပါးနဲ့ကိုတတ်လိုက်တာအရင်၅ပါးနဲ့တတ်တုန်းကသူအမြင်နဲ့ကြံနေတယ်၈ပါးနဲ့တတ်လိုက်တာသူ့မျိုးစုံဥက္ကမောင်သွားဟဲ့အဲ့တော့အပေကံရာကောင်းမဲ့ကနာဥပါဒံကံတွေကလည်းခေါင်းကမက်ကံကချုပ်ချုပ်အောင်လုပ်ပလိုက်ရှင်းတိုင်းကလည်းဒိဋ္ဌိကိုအကုန်မတတ်လိုက်ဘူးရှင်းတိုင်းကလည်းဒိဋ္ဌိကိုအမြင့်နဲ့ကွာတတ်တယ်လည်းမက်ကံ၈ပါးတပည့်ကြနောက်အပေကံရာကောင်းမဲ့ကနာဥပါဒံကံတွေတတ်တာရောဒါမှမဟုတ်၈ပါးဒီဓမ္မတွေဒီဘဝတွင်ဖြစ်တဲ့ အပယ်လျောက်ကြောင်းကိုသတ္တရာဘုရားမဲတော်ကပါတာတွေပါသတ္တရာလို့တခါစဉ်းစားဘုရားမဲတော်ကပါတာအဲဘုရားမဲတော်ကပါတာတွေပါအကုန်သတ်သဖြင့်ဒကာဓမ္မတို့ဒီဖြစ်ပြမြန်ကြည်မှန်ပါပါဖြစ်ပြမုံအောင်ကြည်မှန်ပါပါဖြစ်ပြဆုံးအောင်ကြည်ပါကြည်တော်ကြီးနဲ့ပြန်နေတဲ့အပယ်လေးပါးတခါပြိတ်ပြီးကြလားနိဗ္ဗာန်တကူရင်မြန်လာတာနိဗ္ဗာန်ဆိုတာရှားမှုဒါတွေကိုမရှိတာမြန်လာတာအော်ကိုယ်တွေဖြင့်ဆုံးဖို့ဆိုတာကိုယ့်ကိုမြန်လာရှင်းမလားကဲယနေ့ဒီရင် တော်ကြပါဘုရား